ဘုန်းကြီးတို့ဒီနေ့သင်္နာစားကြမယ်နေ့2022ခုနှစ်ဇန်နဝါရီလ24ရက်နေ့တနင်္ဂနွေနေ့ညနေ9နာရီချိန်ဆာမရစကိုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း93ဓမ္မနုပဒနာသဘောတရားရေးအပိုင်းဘုန်းကြီးတို့သဘောနုပဒနာအပိုင်းသဘောတရားရေးအပိုင်းမှာလေတန်ဖိုးစဉ်9ပါးရှုနေပြောနေပါ သံဖို့စဉ်9ပါးရှုနီးမှလည်းပတ္တိသံဖို့စဉ်ရှုနီးပြောနေဘုရားရှင်ကပတ္တိရှုနီးကိုဘလုံးမိတ်လဲဆိုကိုယ်တဏ္ဍာမှာပတ္တိဆိုတာကိုယ်စိတ်နဲ့စေတသိက်တွေငြိမ်းချမ်းနေတဲ့ဘောစိတ်စေတသိက်တွေငြိမ်းချမ်းနေရုပ်တရားလည်းငြိမ်းချမ်းတော့ဗျာအဲဒါကြောင့်ကိုယ်တဏ္ဍာမှာတဲ့ဒီပတ္တိတံဝန်စဉ်ဖြစ်မဖြစ် ဆင်ញင်နှလုံးသွင်းကြည့်ပါဘယ်လိုပတ္တိတံမိုးစီဖြစ် ဖြစ်နေလဲတတိနဲ့ညာနဲ့ဒီပတ္တိတံမိုးစီပေါ်ပြီးပြောက်ဖြစ်ပြီးပြတ်မြအောင်ကြည့်ရတော့ဒီပတ္တိတံမိုးစီမဖြစ်ဘူးဆိုရင်တော့မဖြစ်သေးပါလားတတိနဲ့ညာနဲ့တရားတတိညာလွတ်နေတော့ပတ္တိတံမိုးစီမပြတ်တတိညာရှိနေတော့မသိနောင်ကတမကတံပိတိတို့ပိတိတို့ပတ္တိတို့ကတော့တွဲရဖြစ်တော့နော် မဖြစ်သေးတဲ့တန်မိုးစဉ်ဖြစ်အောင်ယောနိတော်မနတိကတာတတိနဲ့ညာနဲ့ဆင်ញံနှလုံးသွင်းဖို့ဒါဖေဟာမိတ်ပါဒီပတ္တိတန်မိုးစဉ်เนี่ยဘယ်ချိန်ကာလမှာပြည့်ပြည့်စုံတယ်လဲဆိုရတ္တမညာဖုန်ညာရမှာပြည့်စုံပါတယ်အဲ့လိုရှုရမယ်လို့ဘုရားညွှန်ထားတယ်ပေါ့ဗျာမနေ့တော့ဘုန်းကြီးတို့သူတော်ကောင်းတရားအတုနှမျိုးပေါ့နော်သူတော်ကောင်းတရားအတုကဗြဟ္မကဘာလဲဆိုတော့မတုဖို့တုပေါ့ ဒါကိုအဓိကမတတ္တမပရိဓုပကလို့ပါဠိလိုခေါ်ပါတယ်သူတို့ကောင်းတရားအတုနှမျိုးမတုဖို့တုကလည်းဒါသူတို့ကောင်းတရားအတုပဲနောက်ပရိယတ္တိအတုပရိယတ္တိအတုကလည်းသူတို့ကောင်းတရားအတုမတုဖို့တုဆိုတာကဘုန်းကြီးတို့တရားတွေအားထုတ်လို့များသောအားဖြင့်တော့ဥဒဗျာညာရှေ့ပိုင်းလောက်မှာတွေ့တတ်တဲ့တရားတွေပဲတရားတွေကအားထုတ်လို့ ဝိပဿနာဉာဏ်လေးတွေဆင်ဆင်တက်ယုံနာနေကွဲပြားကြောင်းကျိုးတွေသိကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာတဘာဝတွေရဲ့အနေစာဒုက္ခအနာတ္တမြင်နေအဲဒီကနေဆက်ရှုမှန်ရှုမှန်နဲ့ဒုက္ခဝိနာတွေကြောသွားတဲ့အချိန်မှာပြီးမနီယာပြောတဲ့အလင်းရောင်တွေတွေ့တတ်ပါတယ်ပီတိတွေတွေ့မယ်ပတ္တိတွေတွေ့မယ်ဒါမနီယာပြောခဲ့ပြီပြီးတော့ဗာတွေတွေ့သေးလဲ10မျိုးပေါ့ဗျာ ကိုယ်တဏ္ဍမှာအရင်တော့မဖြစ်ဘူးတရားတရားအလွန်ကဲဖြစ်တာအဲ့ဒီချင်းတိတ်လှူခြင်းတယ်ဘုန်းကြီးတို့ကမ္မထာဆရာတွေတော်တော်များများပေါ်ကြီးညိုပြီးလှူခြင်းတဲ့စိတ်တွေပေါက်တယ်အရင်တော့လည်းတခါဘုန်းကြီးပြောခဲ့ဥပါတယ်ဘုန်းကြီးတို့မဆက်ချူဆဲသွားပြီးတော့ဆရာတော်ကြီးတို့ဘာရနီးနာခံယူခဲ့စဉ်ချိန်ကာလတော့ပေါ့လေဆရာတော်ကြီးတွေလည်းဘုန်းကြီးတော်တော်များများလိုက်ဖူးတယ်ဒီရှေ့ရှေ့တရားစခန်းတယ် ဘိုင်းတိုင်းမှာနဲ့လည်းလိုက်ဖို့တယ်ချမ်းမြေဆရာတော်နဲ့လည်းလိုက်ဖို့ရအဲဒီ Massachusetts မှာသွားပြီးအထုတ်စဉ်နီးယူစဉ်ကာလကဘုန်းကြီးတို့ဂျာမနီရပါဗျာအမဲလူမျိုးတယောက်ဗုဒ္ဓဘာသာဖြစ်ပြီးတရားတွေအထုတ်ရတော့သူကဉာဏ်လေးတွေဖြစ်လာတာဗျဉာဏ်လေးတွေပြောခုလိုတရားတရားတွေထက်တန်လာလှူဖို့ပဲသူကနေတိုင်းရှောင်းတယ်တရားစစ်ပြီးတွေ့လို့ရင် ဆိုတော့ဘာလို့ရှိလဲမိမ့်ပါဘာလို့ရှိလဲမိမ့်ပါခဏခဏမိမ့်ပြောတာအဲ့လိုတရားတရားဖြစ်လာဒါနဲ့ဘုန်းကြီးပြောတယ်ရုံကြီးအဲ့ဒါအချိန်ကြီးလူလို့ရတယ်ပြန်ကန်ဒီမှာလူခုမလူနေအဲ့ဒါမစမရဘူးသူကဒါဟုတ်မလူအောင်မချင်းကိုသူစိတ်တည်းမကျင်တော့ဘူးအဲ့လိုတရားတရားတွေတားဖြစ်နေတော့ဒါနဲ့နောက်ဆုံးတော့ခိုင်းခဏခဏပြောတပတ်လောက်ပြောလာတဲ့ခါကျဘုန်းကြီးခိုင်းကောအဲ့ဒီလိုဆိုမင်းလည်းကရုံးငါလည်းကရုံးသူကလည်းကရုံးလို့ မင်းငါတို့လည်းခေါင်းကိုဒီမှာတစ်ပတ်တစ်ခါလောက်ရိတ်နေရတာမင်းလူချင်းမင်းသုံးတဲ့ခေါင်းရတာဂျုံမျိုးလူပေါ့ကွာအဲ့ကြောင့်မှဂျင်းနဲ့သွားဆရာတော်ကြီးတခုဘုန်းကြီးတခုလာလူတယ်အဲ့ရဆိုလိုတာကတရားတရားတွေတိတ်ထက်တန်လဲအချိန်မှလေတခုတရားကိုလှူလိုက်ရမှာကိုစိတ်ကဂျင်းနဲ့တာတရားတွေအဲ့လောက်ထိကောင်းတယ်မလူရကိုမနေနိုင်ဘူးအဲ့ဒီအဲ့ဒီအချိန်ကာလမျိုးက အဲကြောင့်တရားတရားသိထက်တန်လာတဲ့ခါကျတော့ငါဒီလောက်တရားတရားကောင်းတယ်ငါမဲများရသလားဖိုများရသလားအဲ့လောက်ဒီဖြစ်တာသောတာပန်များလည်းအဲ့ဒီလိုပဲသောတာပန်ဆင်းလောက်ရောက်သွားလို့ရှိရင်ဖရာလက်တကဟိုဘုန်းကြီးတို့တပိတ်နဲ့ပတ်သက်ပြီးတော့သိခါကိုပညာထားရှိတယ်ရှင်းတော့ကတော့အခုလိုတန်တပိတ်တရားတော့ရှားပါတယ်မြေတပိတ်တွေလောက်ဒီတကားတယောက်ကဒီအိုးခွက်တွေလောက်တယ်တပိတ်တွေလောက်ရအောင်တော့သောတာပန်တရားတရားသိရအောင် ဘုန်းကြီးတွေကိုသူအကုန်လုံးဘုန်းကြီးဆိုလည်းဝိဆနာမရှိဘူးလေလာလူခံတပိတ်ပဲသူကတပိတ်တွေလှူလို့လိုက်တာဘုန်းကြီးတပိတ်ဖုံနေရတာနဲ့သူစောင်းနေရအစိမ့်မပြေဘူးအဲ့ဒါမျိုးဖြစ်တာတော့တော့တော့သူကယူမစားဘူးလေအဲ့လိုမျိုးဖြစ်တာတော့ဘုရားပညာယူပါတာအဲ့တိတ်ခါဘုရားအဲ့ဒါမျိုးသောတာပန်ဆိုပြောစရာမလိုခုနကဥရဗျညာရှေ့ပိုင်းလောက်ကိုတကယ်ဖြစ်လာပြီဆိုရင်လေ အဲတောကိုတူချင်တဲ့စိတ်တော့အဲ့ဒါအဲ့ဒီဟာကိုအဒီမောက္ခသရာခေါ်တယ်လွန်ကဲတဲ့သရာခေါ်တယ်သောတာပန်လို့ကိုယုံကြည်မှုတွေအားကောင်းလာလူချင်းဒါမျိုးလည်းဖြစ်တတ်တယ်နော်ဝိရိယအဲ့ဒီချိန်မှာမတ်စိဟောဒီမြအာယုံဟိုဘုန်းကြီးတို့ဒီချိန်မှာလေမတ်စိနောက်နံပါတ်ကအတောကိုကြိုးစားတယ်အဲ့ဒီချိန်ကာလကျအတူကြိုးစရာမလိုကြိုးစားစရာမလိုအာယုံနဲ့လိုက်ရှာစရာမလိုဟောဒီမြအာယုံကိုကအသာလေးအတိကမှတ်လိုက်နိုင်တယ် အတော်ကိုဆင်ပြေတဲ့အချိန်ဝီရိယတွေလည်းထက်သန်နေတယ်။အာဒုက္ခတွေကလည်းဒီကုလုံးကိုပြန့်နှံ့ပြီးခံစားရတာ။ဟောတသိမ့်သိမ့်တငိမ့်ငိမ့်တော့ကောင်းတဲ့နေရာမျိုးပေါ့။ဒါကြောင့်သူကငါမဲရပြီထင်တယ်၊ဖို့ရပြီထင်တယ်ဒီလိုခံစားမှုတွေဖြစ်တယ်။ညာနာဉာဏ်တွေကလည်းအတော်ကိုဟိုညာဆိုအဲ့ဒီချိန်မှာဆိုရင်ခဏကိုကြဒီဒီဟိုလိုပြောရင်တော့ခုခုတခါကြီးတို့ဒီမှာရှောင်းနေပါတယ်ဆဲတွေပေါ့ဗျာအများကြီးတွေ့ရအောင် ဟိုနာပြက်ဒီနာပြက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြောက်အများကြီးတွေ့တာအဲ့ဒီချိန်မှာဘလောက်ပေါ်ပေါ်သူ့အသိဉာဏ်ထက်နေတော့လိုက်မှတ်နိုင်တယ်ဖြစ်ပေါ်အဲ့ဒီချိန်ကလာဒါကြောင့်သူကသူ့ကသူမညာဖုန်ညာရပြီလို့ထင်တာတာမန်မျိုးတော့ထင်တာမဟုတ်ဘူးနော်ဉာဏ်နဲ့သိထက်တာဘလောက်ပဲယုံနံတွေကမြန်မြန်လေးများစွာပေါ်ပြီမလို့ဒီယုံနံသဘောတရားတွေပေါ်ပြီးတော့ပေါ်ပြီးတော့သူ့အသိဉာဏ်ကပ်ပြီးလိုက်နိုင်တယ် ထင်ရှားရှားရှင်းရှင်းလင်းလင်းကိုမြင်တာအဲ့ဒီချိန်မှာဒါကြောင့်ဉာဏ်တွေကလည်းတိတ်ထက်နေတယ်အဲ့ဒီချိန်မှာအဲ့ဒီမှာဒါကြောင့်သူကမဉဏ်ဖူဉဏ်ရပြီလို့ထင်တာတတိကလည်းဆွဲမြဲနေတယ်ဟာကာရတတိဆိုဘုန်းကြီးတို့လွတ်သွားလိုက်အာမနေပြန်ကတ်လိုက်လွတ်သွားလိုက်ကတ်သွားလိုက်အဲ့ဒီချိန်ကျတော့ဉာဏ်ကလည်းထက်တတိယလည်းအကောင်တတိယအကောင်နေဉာဏ်ထက်လေပေါ့ဗျာအဲ့လိုဖြစ်တာတတိယအကောင်နေဉာဏ်ထက်လေပဲအဲ့လိုဖြစ်တာ ။ဒါကြောင့်အဲ့ဒီချိန်ကာလဒီဥရပြညာရှေ့ပိုင်းမှာတတိတရားအကောင်ဉာဏ်ရထက်အမျိုးတွေဖြစ်တာ။ဒါကြောင့်မတုဖို့တုထင်တာ။အဲ့ခါမှာဥပေက္ခအာဝဇနုပေက္ခဒီမှာတော့ဝိပဿနုပေက္ခနှစ်မျိုးပေါ့ဗျာ။ဒီဖြစ်မှုပြမှုတွေကအလွန်ထင်ရှားတဲ့အတွက်ဒီဖြစ်မှုပြမှုအထူးကြောင်းကြဆိုင်ရှာမလိုပဲနဲ့အလိုက်သင့်ရှုနိုင်တာပေါ့ဗျာဒါတတ္တမိစ္ဆတာလို့ခေါ်ပါတယ်တတ္တမိစ္ဆ တတစေတသိက်ကဥပ္ပခါပဲအဲ့ဒါကိုဝိပဿနုပ္ပခါလို့ခေါ်တယ်အဲ့ဒီဖြစ်မှုပြမပြအတောကိုလင်းမြန်တာလင်းမြန်ပေမဲ့လို့လည်းကိုကဆင်ញံနှလုံးသွင်းနိုင်တယ်အဲ့ဒါအာဟုဇနုပ္ပခါလင်းဘလောက်လင်းမြန်လင်းမြန်သူအတာလေးအတိလေးကပ်ပြီးကြည်နိုင်တော့ဒါကိုဥပ္ပခါလို့ခေါ်တယ်ဒီမှာဥပ္ပခါနှမျိုးပြီးတော့အဲ့ဒီပုံမှာဒီထီအောင်၉ပါးသောတရားတွေကတော့မတုဖို့တုဆိုပေမဲ့လို့ ဖြစ်တဲ့လို့ဖြစ်တာပေါ့ဗျအဲဒါတွေကတော့ဒီအဲ့ဒီပေါ်အဲ့ဒါပြဿနာမရှိဘူးဒီလင်းအောင်နေပေါ်တာပြဿနာမရှိပီတိပတ္တိပေါ်တာပြဿနာမရှိအဲ့ဒီပေါ်မှာသွားตาရာနေตาရာပြီးတော့စေကူးရင်ကအဲအလုံးမလုံးတော့ဘူးဗျရှေ့ဆက်မလုံးတာအဲ့ဒါပြဿနာရှိတာဟိုလိုကတော့ပြဿနာမရှိဘူးအဲ့ဒီပေါ်မှာตาရာတဲ့တဏှာပေါ့ဗျအဲ့ဒီနိကန်ဒီကအလွန်တိမ်မွေးတာဒါတဏှာမှမသိနိုင်ဟောကတရားပေါ်မွေးလျောသလိုလိုဘာလို့အဲ့လိုထင်မှတ်နေကြ ဒါကြောင့်မို့ဒီတရားတွေကို မတုဖို့လို့ခေါ်တယ်။ဘာဖြစ်လို့လဲမဲ့ဆိုတာကကိလေသာကိုကုံသွားမှမဲ့ကိလေသာကိုဖျက်ဆီးတတ်မှပယ်တတ်တတ်မှမဲ့ခေါ်တာဟုတ်။အခုကဘုန်းကြီးတို့ဒီဝိပဿနာပိဋိဒုက္ခတွေပဲဖျက်တာဟုတ်။ဘာညာနဲ့မှဒီကိလေသာတွေကိုမပယ်နိုင်သေးဘူး။ဒါကြောင့်မို့ဟောမတုဖို့လို့ခေါ်ပါတယ်။နော်။အဲ့ဒီတုံမှာဓာတ်ရိုက်ပြောသွားပါဒါကိုပါဠိလိုပြောတော့ဒီတဲ့ စာပေမှာတော့ပါဠိလိုထက်ကရာမနေ့ကပြောတယ်တတ္တမပရိရူပကတော့မှာအဓိကမတတ္တမပရိရူပကလို့ခေါ်တယ်မဲ့ညာဖုံညာမတုဖုံတုပေါ့ဗျာနောက်တစ်ခုကပရိယတ္တိအတုဒါကိုလည်းအဲ့ဒီတော့မှာ ဟောတာပါပရိယတ္တိအတုဆိုတာဘုရားဟောမဟုတ်တာတွေကိုဘုရားဟောလို့ဟောတာပဲဘုရားဟောကျမ်းဂန်တွေမှာမပါတာတွေဟောတာပဲအဲ့ဒါပရိယတ္တိအတုပဲဒါကြောင့်ဘုန်းကြီးတို့ဒီတရားနာတဲ့ပုံကိုယ်တွေတခြားလေးလာတာမယ် ဘုန်းကြီးတို့လည်းဒီဆရာတော်ကြီးတွေရေးတဲ့စာအုပ်တွေကြည့်ပါတယ်ဆရာတော်ကြီးတွေရေးတဲ့ဟာတွေမှာသူတို့ကချို့ဆရာတော်ကြီးတွေကြမ်းညွန့်တွေပြန်ပေးတယ်ပါဠိတစ်ပုဒ်ကိုကိုကပြရင်ဘုန်းကြီးတို့ပါဠိတစ်ပုဒ်ကိုကပြရင်ဒီကနေ့ဒီချို့ဒီအမှုအမှန်နဲ့ရေးသွားတယ်ရှိတယ်ဗောလေကြမ်းညွန့်မပေးပဲနဲ့အဲကြောင့်ဘုန်းကြီးတို့ကပြန်ရှာတယ်ဒါပဲတရားပါတယ် ခုခေတ်ကတော့ဟိုခက်လို့မဟုတ်ဘူးရစာအုပ်ကြီးလန်လောစရာမလိုအမ်ပယ်လေးရှိတော့ဒါလေးကလည်းတခုကောင်းတာပေါ့လေဒီအမ်ပယ်ထဲမှာပိကသုံးပုံကုန်ထည့်တာပါဠိတော်တွေရောထာဝရတွေရောနေတရားတွေရောအရင်တော့ကတော့တော်တော်ခက်တယ်နော်ဒါမျိုးလေးဘုန်းကြီးတို့လည်းစောင်းထားတယ်ဒါဘုန်းကြီးတရားစခန်းနေသွားတယ်ဒါလေးမသွားမေးတာဖြေတာတွေတချို့အားတွေကြတယ်ဓမ္မကြီးတို့ဒကာကြီးတို့သင်္นานသူသင်္นานဘယ်အကုန်သိမလဲဗျာမသိတော့ဒီထဲပြန်ရှာတယ် ဒါကြောင့်မို့ကိုကြည်စိန်တော်မှပြောတာသူကဒါကြောင့်မို့ပုံစာတွေဘာတွေမေးချင်ရင်ကြော့ခက်ခဲတွေမေးတာတမန်မေးတဲ့ပြဿနာတော့မရှိပါဘူးခက်ခက်ခဲမေးတာတွေဘာတွေကြအကုန်မသိမသိတော့ဘုရားတရားတွေပြန်ကြည့်ရတခါတလေကိုမကြည့်တဲ့အရာတွေမေးတာရှိတယ်ချိုးစရာတွေဟောတာဘုန်းကြီးလည်းကိုမကြည့်နိုင်သေးဘူးအဲ့ဒါမျိုးတွေကြပြန်ကြည့်ရတော့အဲ့တော့ပြောချင်တာကဘုရားတရားတွေကိုယ့်ဟာကိုယ်လည်းကြည်တောင်းလုပ်တာပါ ဟိုသူကဘုရားဟောဆိုတဲ့အတိုင်းရန်ကောင်လက်မခံပါနဲ့ကိုယ်တိုင်လေ့လာပြီးမှဒီလက်ခံမှာဘုန်းကြီးတို့တရားတစ်ပုဒ်ပြောပြပါမယ်အဲဒီတုန်းကဘုန်းကြီးစင်ကူမှာတရားမပြခင်ဗြဟ္မဒီမေကမှာစတွေ့ပါတယ်အဲဒီတရားတူရဲ့ကြောင်းဓမ္မတယောက်ကသူကဒီမှာရောက်နေတာကြောင့်ဒီကကြောင်းပြီးတယ်ပေါ့ဗျာလောကန်နေကောင်းတယ်သူညီကိုမောင်မတွေကြတော့ဒီမှာကြောင်းတက်ခွင့်မရတော့အလောက်က ရလဲပြုတ်လဲရလဲပြုတ်လဲညီကောင်မောင်မတွေမပျော့ကြပါလွန်ခဲ့တဲ့ဘလောက်က ကြာမလဲဆိုတော့အဲ15နှစ်ရောက်ဟိုဘက်ပိုင်းလောက်မှကြာမယ်တော်တော်ကြာပါပြီအဲ့ဒီချိန်မှာပဲဘုန်းကြီးဒီအုံလုံးလေးကောလိပ်မှာခဏတက်တယ်ပဲလေမိစားလေးလိုက်ပြန်တော့မိုးရွာတယ်မိုးရွာနဲ့ချက်ချင်းပြန်မဖြစ်ဘူးဗစကားနဲ့သွားတာအဲ့မှာဒီကောင်မလေးကလည်းခဏပြန်ပြီးတော့ထပ်ပြီးတော့တက်နေတာပေါ့လေတက်တဲ့အချိန်မှာတွေ့တယ်ဆရာတော်မပြန်သေးဘူးလား မိုးရွာလို့ပဲပြန်သေးဘူးဆိုဆရာတော်ဒီတော့လိုက်ဖို့ပဲမေးလိုက်ဖို့ပေးမယ်ဆိုအဲ့မှာကားပေါ်မှာအဲ့တော့တိတ်ခွေလေးတွေပေါ့ဗျာခက်ဆက်တိတ်ခွေလေးတွေဖွင့်အဲ့ဒီဆရာတော်ဟောတဲ့တရားကိုဘုန်းကြီးဝုထုကြောင်ပေါ့ဗျာမကြောက်ဘူးဘယ်မှလည်းမတွေ့ဘူးအဲ့ဒီမှာဓမ္မကြီးတို့တခါနည်းနည်းနားထောင်ကြည့်လိုက်ပေါ့နော်တရားတို့စာတော်ပြောချင်တာဆရာကြီးကအဓိကဟောချင်တာတော့ရပ်ပစ်၈ပါးမှာပါဝင်တဲ့ပုဂ္ဂိုလ်များတရားများတော့ဒါကိုပြောချင်တာ ဒါပေမဲ့သူပြောတဲ့ဝတ္ထုကြောင့်ဘုန်းကြီးမကြဘူးမာရဏတို့ဘာလို့လဲဖြစ်ကောင်းဖြစ်နိုင်တာပေါ့လေဘုန်းကြီးထင်တာတော့ဘယ်လိုဟောလဲဆိုတော့စာပိုင်းမှာအိမ်မှာကိုယ့်ကိုဆင်ញင်သုံးသပ်ကြည့်နော်ဘုန်းကြီးပြောမယ်သူပြောတဲ့အတိုင်းတော့ဂုံတဝေတသွေမတိန်တော့မပြောနိုင်တော့ဘာပြောလဲဆိုတိတ်ဘုံကြီးတဲ့ပုံကိုကြီးတဲ့တိတ်ဘုံကြီးတာတဲ့တိလာတယ်ဘယ်သူလုံးတိလာတယ်ရှင်သာရိပုတ္တရာကိုရောမြတ်ကြီးတဲ့သူကအဲ့လိုစားတယ်ဘုံကြီးတဲ့ပုံကိုနော်အဲ့ဒါကိုယ့်ကိုမှမှဆုံးသပ် ဆုံးဖြတ်သိဘုံကြီးတာတဲ့ဘုံကြီးလာတဲ့ကသူကမာနာကြီးတာနဲ့မာနာကြီးလက်မထောင်တာပါအဲတော့ဘုံကြီးလာမာနာကြီးတယ်လက်မထောင်တဲ့အတွက်မြတ်စွာဘုရားသိတော်မူတယ်တဲ့သိတော်မူတော့သူ့ကိုကဲတာယဗုဒ္ဓလာလာလာဆိုပြီးတော့အရူပဘုံကိုခေါ်သွားတယ်အရူပဘုံဆိုသိတယ်နော်အရူပဘုံဆိုစိတ်ကြီးရှိတယ်နာမ်ကြီးလည်းရှိတယ်ရုံးမရှိဘူးနော်အတင်ညတဘုံကရုပ်ကြီးရှိတယ်အရူပဘုံကじゃစိတ်ကြီးလည်းရှိတယ်အရူပဘုံရောက်တဲ့ခါကျတော့ ခုနရှင်သာကိုတော်ကိုရောမြတ်တရားမှားကိုပြောနေရတော့ကိုယ့်ကိုယ်ဘယ်တဲ့မှားတယ်အရင်ကိုယ့်ကိုယ်စဉ်းစားတာပြီးတော့မှဘုန်းကြီးပြန်ပြောပြဘာတွေမှားတယ်လဲဆိုတော့ကိုယ့်ကိုယ်စိတ်တရားစဉ်းစားတာအရူပဘုံ ခေါ်သွားတယ်ခေါ်သွားတဲ့ကဲသူ့မာနကျိုးအောင်ပေါ့လေသူပြောတယ်လို့ကြာသွားကဲတာရိဘုရားချက်တာရှေ့ရကြွအာရိဘဘုံရောက်တော့ရှင်သာရိပုတ္တရာကိုရောမြတ်ရဲ့ရှေ့ရကြွတယ်တခါတလှမ်းကြွလိုက်မြမကြီးတယောက်ကိုနင်းမိတယ်မြမကြီးဟာရှင်ပြဒီရောနင်းမိပြီတော့ ိုမှာစိတ်ကြီးတဲ့ရှိတဲ့ပုံကဟိုမှာစကားပြောသေးတယ်နင်းခံသေးတယ်သူပြောတာအိမ်မှာအိမ်မှာစဉ်းစားဖို့တလန်းလန်းလိုက်မြမကြီးတယောက်နေပြီအရှင်ပြဒီရောနေပြီပြန်ပြီနောက်တလန်းလန်းလိုက်အရှင်ပြဒီရောနေပြီပြန်ပြီလို့ပြောအဲ့ဒီကျမဒါဆိုတာယဝုဒ္ဒနေနေနေငါဘုရားကြွပြမယ်ဆိုတော့မနေမိဘူးတဲ့အဲပြောချင်တာအရူပဘုံကစိတ်ကြီးတဲ့ရှိတဲ့အတွက်ယုံမရှိတဲ့တရားနာခွင့်မရှိပါဘူးတရားနာခွင့်မရှိတော့သောတာပန်ဖြစ်ခွင့်မရှိပါဘူး အဲတော့ဒီမှာနည်းနည်းကြည့်လိုက်ပေါ့နော်ဘုံကြီးတယ်ဆိုတာဘယ်ပုဂ္ဂိုလ်လဲရှင်သာရိပုတ္တရာဘယ်လိုပုဂ္ဂိုလ်လဲရှင်သာရိပုတ္တရာပါလေပညာရာဣတရေရတာရှင်သာရိပုတ္တရာပေါ့တကိုးရာဣတရေရတာရှင်မောင်မောက်ကလားအဲ့လိုပေါ့ဗျာစကြရဝိတုကြောင့်လည်းအဲ့လိုလွဲကုန်အဲ့ဒါမျိုးနာထပ်ဖို့ရည်ကြည်တယ်ရှင်သာရိပုတ္တရာပညာရာဣတရေရတာရှင်သာရိပုတ္တရာဟာမာနမရှိဘူးဗျအဲ့ဒါလည်းသိထားဖို့ပဲဘလောက်မာနမရှိလဲဆိုစာပေကျမ်းဂန်မှာဒီနေ့ သူကနေကိုရင်လေးတစ်ပါးဝတ်ပေးတယ်ခုနှစ်နှစ်အရွယ်ရှိသေးတာခလေးလေးပဲရှိသေးတယ်ရှင်မြတ်ကြီးကဘုန်းကြီးတို့ကဒီသင်္ကန်းနေဝတ်တဲ့ခါကြလေသစ်မိုင်ဆိုအောက်ကဒူးအောင်လက်ရှိသစ်ဧကတိယဒူးအောင်လက်လေးသစ်ချဝတ်ရင်းနဲ့နောက်မညီတာပြဿနာမရှိဘူးအမတ်တမဲညီအောင်တော့ဝတ်ရခါကချက်ဖြုတ်မိုးရအောင်ဒီချက်နဲ့ချက်အောက်ကိုမကြရအောင်သစ်မိုင်ကိုဒီလိုလိုက်တတ်တာဒီတစ်ဖက်ကလည်းဒီလိုပခုံးနေပါလေဖုံးရတယ်ဒါမျိုးတွေယုံရတယ် အဲ့လိုမျိုးကိုရင်လေးတွေကိုတေချာသင်ပေးရတယ်ရှင်မြတ်ကြီးကကိုရင်ခုနှစ်နှစ်ရွယ်ကိုရင်လေးသင်္ကန်းယုံကြီးတွေဝင်ပြီးတေချာသင်ပေးကိုရင်လေးအောက်ဆင်းသွားပေါ့နောက်တော့သူကလည်းကျောင်းထဲမှာညောင်းတော့ဆင်းအောက်ဆင်းလာဆင်းလာတော့ဒီခါကျသူကတော့ညီအောင်ယုံထားဘူးဧကတိလည်းမကြည့်သစ်မိုင်လည်းမကြည့်တော့ကိုရင်ပေါ့ဆာလာလျှောက်တယ်ကုတင်လေးမှာသင်ပေးတဲ့ကိုရင်လက်ကိုကြည့်ပြီးတော့ဆရာတော်ဗျာအသင်ကအဲ့လိုယုံကောင်းပါသလားဆိုဘာမှမပြောဘူးအရှင်မြတ်ကြီးက အဘုန်းကြီးလို့ဆိုရင်ငေါ့ပါမင်းငါငါသိပြီလို့မင်းတတ်တယ်မင်းဆရာမလုံးနဲ့ပါနဲ့ဘုန်းကြီးလို့ဆိုအဲ့လိုဖြစ်မှာခိုးကအဲ့လိုမပြောဘူးဗျာသိတော်တဲ့နေရာတွေသွားပြီးတော့သင်္မှန်ကိုတေချာပြင်ဝတ်တယ်ဧကတိလည်းတေချာညီအောင်ဝတ်တယ်ပြီးတော့မှကိုရင်လေးကိုရင်လေးဗျာတဲ့ဒါတော့ဆို ကြီးညိုပေါ်ရဖြစ်ပါပြီလားတဲ့မာနချိုးနေတယ်အဲ့ဒီကနေပြီးဥဒန်းနဲ့မှပါတယ်ဗျာဥဒန်းကျူးသွားတယ်အရှင်မြတ်ကြီးဒီရရှိရစပြီးတော့တဲ့ ကြံတဲ့ကြီးတဲ့ပုံကိုမဆိုထားပြီးဒီခုနှစ်နှစ်အရွယ်ကိုရင်လေးကဆိုင်ငါ့ကိုဆုံးမခဲ့မယ်ဆိုရင်ငါကောင်းတိတ်မှထားပြီးကျင့်သုံးမယ်သူကောင်းရကောင်းကြောင် ဆုံးမခဲ့မယ်အဲ့လောက်မာနာကင်းတဲ့ပုံကမှမာနာကြီးတဲ့လက်မထောင်တယ်ဆိုတော့အများကြီးအဲ့လိုမျိုးတွေဖြစ်ကုန်တော့ဗျာနောက်တစ်ခုအဲ့ဒီမှာအရူပဘုံရောက်တော့အရူပဘုံက စိတ်ကြီးတဲ့ရှိတာရုပ်မရှိဘူး ရုပ်မရှိတဲ့အတွက်အခုတို့မကြီးတို့ကိုဘုန်းကြီးလည်းအခုသင်္นานသူသင်္นานသားစိတ်ကိုဘုန်းကြီးနင်းလို့မရဘူးဘုန်းကြီးစိတ်ကိုလည်းနင်းလို့မရဘူးနော်ပြီးတော့စိတ်ရှိတဲ့ပုဂ္ဂိုလ်ကစိတ်နဲ့ပြောလို့မရဘူးဗျစိတ်ကြည်ရှိရုပ်မရှိတော့ပြောလို့မရဘူးရုပ်ရှိမှအတန်ကပြောလို့ရတယ်ခုနဗြဟ္မာကြီးကစိတ်ရှိတဲ့ဗျစိတ်ပဲရှိတဲ့ကသူ့နင်းခံလို့ရှင်ပြဒီပြီးတော့နင်းမိတာပြီဒီပြီးတော့နင်းမိပြန်ပြီဆိုအဲ့လိုမျိုးပြောတာကဲတကယ်လို့ အခုအဲ့ဒီလိုတော့ပြောကြတယ်ဘုန်းကြီးကုဓမ္မသင်တာစိတ်နဲ့ဟောမယ်ကြာဒါဆိုရင်တော့ဘယ်သူမှဘာမှသိမှာစိတ်နဲ့တော့ဟောနေတာအဲ့လိုမျိုးပေါ့ဆင်ញင်စဉ်းစားတတ်ဖို့ပါဘုန်းကြီးပြောချင်တာဆရာတော်ကြီးပြောချင်တာကတော့သူကတော့နောက်ဘုန်းကြီးကောက်ချက်ချတာဒါကြောင့်မို့ဒီတချို့ဆရာတော်ကြီးတွေအမှား300တို့ဘာလို့ပေါ့နော်ဒါမျိုးဆုံးဖြတ်တာတွေဝိနည်းဆရာတွေဘုန်းကြီးဖတ်ဖို့ပါတယ်ဗမာပြည်ကဆရာတော်ကြီးတွေကြောင့်ဘုန်းကြီးဒီမှာဟောနေတာ နှုတ်တွေထုတ်ထားတယ်ကြည်ဟောတာတတိလွတ်သွားတဲ့ကမှားတယ်ကပြန်ပြင်ဟောရတယ်ငါပြည်ကြီးအလို့ဟောရတာဗျမေ့နေရတာဘယ်နဲ့ဘယ်နဲ့မှကိုလောက်ပြီးအကြောင်းအရာတကူကဒါမျိုးတွေသွားဖြစ်တယ်အဲဆရာတော်ကြီးတစ်ပါးရဲ့အမားတွေမဟုတ်တရားအမား300ပါညာပေါ့အဲ့ဒီခက်ကတကယ်တမ်းကျတချို့နေရာဝုဒုအကြောင်းတွေမြို့တွေရွာတွေကြားတော့လည်းအမှတ်လွဲတာပေါ့ဗျာအဲ့ဒါကြောင့်အမှတ်မလွဲအောင်ဘုန်းကြီးကနှုတ်နဲ့ကြည်ဟောရတယ်အဲ့ဒါမျိုးပရိယတ်တိအတုလို့ခေါ်ပါတယ်အဲ့ဒီတရားတွေနာ တရားတွေနာအမှတ်လွဲတတ်တယ်အဲတော့ဒီမှာစတွေ့တယ်ဘုန်းကြီးစင်ကူကူရောက်တော့အဲ့ဒီဒီကနေအဲ့ဒီကိုလေးနာပြက်နောက်ပိုင်းစင်ကူရောက်တယ်စင်ကူမှာတရားပြတော့အိမ်မှာညစဉ်တရားဝဲလုပ်ပါတယ်မာသီရိပဒံရိပ်တာဒီတရားကိုပြောပြပါတယ်တရားနာတဲ့ခါကျရင်ဝိတုကြောင့်ဒီကထားမနာကြပါနဲ့ဒီဖះဘာကိုဆိုလိုတာလဲဒီတရားကျင့်ဖို့ရအတွက်ဘာလို့ဆိုတော့ဒါကိုအဓိကဌာနာပါလို့ ကုတုကျောင်းနေဆိုတာကတခါတလေဆရာတော်ကြီးတွေဘုန်းကြီးတို့တွေအမှတ်လွဲပြီးတော့လည်းပြောတတ်ပါတယ်လို့မျိုးတွေရွာတွေနာမည်တွေဟိုတုကျောင်းနဲ့ဒီဝတ္ထုကျောင်းအမှတ်လွဲတာတွေဒါတွေလည်းဖြစ်တတ်တယ်လို့တချို့ဟာတွေလည်းဘုရားမဟုတ်တဲ့ဝတ္ထုကျောင်းတွေဖြစ်တတ်တယ်ချို့ဟာလည်းကျမ်းဂန်ထဲမှာပါနေပြီးရှေ့ခေတ်ကဝတ္ထုကျောင်းတွေဖြစ်တတ်တယ်မျိုးစုံပေါ့နော်အဲမျိုးတွေဖြစ်တတ်တယ်ဒီတော့တရားရဲ့အနှစ်သာရပိုင်းကိုနာပါလို့ဘုန်းကြီးအဲ့ဒါခရဏတိုက်တွန်းချက်တယ်ဒီလိုတရားတွေများများနာထိုင်တော့ ဒီဘယ်ဘုန်းကြီးကဘယ်ပရိယတ်ဒီအတုဟောသလားမဟောဘူးလားဆိုကိုယ်ဉာဏ်နဲ့လဲဆင်ញင်သုံးသပ်ပေါ့နော်ဆင်ញင်သုံးသပ်ပြီးမှလက်ခံမှာအဲ့ဒီပရိယတ်ဒီအတုတွေပေါ်လာရင်အစစ်ကပြောက်တာပဲသူတော်ကောင်းတရားအတုတွေပေါ်လာရင်လည်းအစစ်ကခုနကတော့အဓိကမသတ္တမပရိတုပကတော့ဒီမတ္တုဖို့လူပြောတာနော်အခုသူတို့ကဒီဝိပဿနာဉာဏ်ဒီ ဥရဗျညာရှေ့ပိုင်းမှာပိဋိပတ်တိကိုဒါမတုဖို့လူတွေဟာတချို့ကမဟုတ်ဘူးဗျာကပ္ပဒန်းဆရာနေပြီးတော့မဲ့ရပြီဖို့ရပြီတတ်မှတ်ပေးလိုက်တော့အဲ့လိုမတုဖို့လူတွေကလည်းအများကြီးပဲနော်တစ်ခါလောက်အာထုတ်ရင်တစ်ပတ်လောက်အာထုတ်ရင်သောတာပန်လက်မှတ်ပေးလိုက်တယ်နှစ်ခါလောက်အာထုတ်ရင်သုံးခါလောက်အာထုတ်ရင်တဂရကအနာကလက်မှတ်ပေးတာတွေရှိသေးတယ်အဲ့လိုမျိုးပေါ့သောတာပန်ဖြစ်တဲ့နန်းတဂရကဖြစ်တဲ့နန်းတော့အနာကဖြစ်တဲ့နန်းအဲ့ဒါတွေကဘုန်းကြီးတို့နိုင်ငံမှာတော်ပေါ်နေတယ် နော်ဟိုတလောကဆိုရင်ဘုန်းကြီးတို့ကြောင်းဒီမှာဆရာတော်ရဲ့နောင်တော်ကြီးဘုန်းကြီးရဲ့တုံးပဲကိုတော်တယ်တော့သူကဥအောင်အဲ့ဒီကျင်ညာဆောင်ဒီကျင်ညာမှုတော်မှာဒီတွေ့တယ်အဲ့ဒီကျင်ညာမှုကဘာလဲဆို သောတာပန်ဖြစ်တဲ့နာနဲ့ဆရာဥအောင်နဲ့ဖုန်းနံပါတ်ဒီပါအဲ့တော့ဘုန်းကြီးတို့ဒီမှာလှမ်းမေးချဥအောင်ကသောတာပန်ဖြစ်တင်တော်ဖွင့်နေသလားဟုတ်တယ်လားအဲ့လိုမျိုးဖြစ်တယ်အဲ့လိုမျိုးပေါ့ဗျာလူကလည်း လွယ်လွယ်နဲ့ရချင်တာကိုပြတရားအဲအဲ့ဒါပြဒနာတက်တာမှတ်တာနော်လွယ်လွယ်နဲ့မရပါဘူးဘုန်းကြီးတို့တကယ်အထုတ်ကြည့်ပါဝိပဿနာဉာဏ်ဖြစ်ဖို့တောင်တော်တော်ခက်ပါအဲ့တော့တရားတုဆိုတာကိုလည်းနားလည်ပါဒီလက်ဒီလာထားပါသူတို့ကောင်ပရိယတ္တိအတုနောက်ပြီးတော့မတုဖို့တုဒါတွေနားလည်ထားပါအဲ့ဒီမှာဘာလေးပြောစရာရှိသေးလဲဆိုဒီထဲမှာ အဲပရိယရဲ့ပရိပရဲ့ပရိဝေဒရဲ့၃မျိုးရှိတာပေါ့နော်ဒီတော့ရဖွဲ့မှာပရိယကကံပေါင်းနဲ့တူတယ်ပရိပကနော်အဲဒီထဲမှာရေနဲ့တူတယ်ပရိပကရေထဲမှာစိုက်ထားတဲ့ကြာနဲ့တူတယ်ဒီဒီတရမပရိယကတော့အဖွဲ့မှာပဲပြောသွားတယ်အဲတော့ပရိယတိဟုသောကံပေါင်းခိုင်ခန့်မှာရေကတည်ပါတယ်ပရိယတိရှိမှကျင့်စဉ်ကခိုင်မြဲပါတယ်ကျင့်စဉ်သိကြတယ်ပေါ့ နော်ဟိုမှာဒီကံမကောင်းတော့ရေးတီးတယ်ရေးတီးတော့ကြာဆိုင်တော့ကြာပွင့်တယ်ပေါ့ဗျာအဲတော့ကံပေါင်းနဲ့ပရိယတ်တိတူတယ်ရေနဲ့ပရိပတ်တူပါတယ်ကံပေါင်းကောင်းမှကံပေါင်းတေချာမှပရိပတ်အကျင့်ကလည်းတေချာတယ်နိမန်လမ်းမှန်တယ်နိမန်လမ်းမှန်ကျင့်မှမညာဖွညာရမယ်ဒါကိုပြောပါတယ်ရေရှိမှကြာဆိုင်ကြာပွင့်မယ်ဒါကိုပြောတာအဲတော့ပရိယတ်တိကွယ်ပြောက်သွားရင် ပရိယတ်ဒီအမားတွေဟောရင် ပရိပတ်ကကွယ်ပြောက်တော့တာပရိယတ်ကွယ်ပြောက်ရင် ပရိပတ်ကွယ်ပြောက်မှာပဲပရိယတ်ကအမားတွေရောဟောရင်ပရိပတ်ကအမားတွေအဲ့ဒါကွယ်ပြောက်တာပဲပရိပတ်ကအမားတွေဆက်ကျင့်နေမှာဆိုဘယ်တော့မှမညာဖုန်ညာမရနိုင်အဲ့ဒါလေးမှတ်ထားအောင်နော်ပရိယတ်ကွယ်ရင်ပရိပတ်ကွယ်မယ်ပရိပတ်ပရိယတ်ဆိုတာစာသင်တာစာချတာပရိပတ်ဆိုတာကျင့်တာပရိယတ်ကွယ်ရင်ပရိပတ်ကွယ်မယ်အကျင့်တွေကွယ်မယ် အကျင့်တွေကွယ်သွားရင်ဟုတ်နော်ပရိဝေဒခေါ်တယ်ဒီမှာတော့အဓိကမလို့တောင်းတယ်မညာဖုန်ညာနေမရနိုင်ဘူးဒါလေးမှတ်ထားဖို့နော်ဒါကြောင့်မို့ဒီတရားတော်တွေကပရိယစာပေသင်ယူတာပို့ချတာပရိပတ်ကျင့်တာပရိဝေဒတရားတွေကိုမျက်မှောက်ခံစားတာအဓိကမလို့လည်းတောင်းတယ်အဲတော့ပရိယဟာပရိပရိပတ်ရဲ့အကြောင်းပဲ ပရိယရှိမှပရိပတ်အကျင့်ကမှန်တယ်နော်ပရိပတ်ဟာလည်းပရိဝေဒရဲ့အကြောင်းပဲဒါကြောင့်ကိုပရိယကအဓိကကြတယ်ဒါလေးမှတ်ထားဖို့အဲတော့ဒီမှာသာသနာကိုကွယ်တယ်သာနာဖြတ်တယ်ဆိုတာမနေ့ကတုတ်လေးပြန်ပြောပြမယ်နော်မနေ့ကခတ်သွဲပြောတာရှိတယ်လောကမှာဘုရားဟောတာရွှေတူးမပေါ်မီရွှေတူးမပေါ်မီရွှေစစ်က ရှိနေမှာပဲမကွက်ပြောင်းဘူးဒါပေမဲ့ရွှေအတုတွေပေါ်လာရင်တော့ရွှေစစ်ကပြောက်တာပဲသူတော်ကောင်းတရားအတုတွေပေါ်လာရင်တော့အစစ်ကပြောက်မှာပဲအဲတော့တရားတွေကဟိုဟောဒီဟောစာပေကျမ်းဂန်နဲ့ညီအောင်မဟုတ်ဘုရားတရားနဲ့ညီအောင်မဟုတ်အာစီယဝါဒတွေအဓိကဟောနေမယ်ဆိုပြောက်မှာပဲဒါကိုပြောပါတယ်အဲတော့ပရိယပြောက်တိုင်းအကျင့်ကလည်းပြောက်မှာပဲတကယ်ကျင့်တဲ့နိမလမ်းမှန်တွေ ခုနလက်မှတ်ပေးသောတာပန်ကိုတစ်ပတ်လောက်အထုတ်လက်မှတ်ပေးမယ်အနာဂံကိုနှစ်ပတ်လောက်အထုတ်ပြီးလက်မှတ်ပေးမယ်ကိုကဒါကိုသောတာပန်ထင်တယ်တရားကံဖြစ်ထင်တယ်နာဂံထင်တယ်ဒါမျိုးတွေပေါ့ဗျအဲ့ဒါခုနရွှေဥပမာပေးတာဒီသူတော်ကောင်းတရားတွေကွယ်ပြောက်တာလေဒီဒါနဝန်တန်းတွေပေါ့ဗျာဘေကုဘေကုနီဘေကုတော့ဘုန်းကြီးတို့ရဟန်းတော်တွေဘေကုနီမဆိုတော့ဒီခေတ်တော့မရှိဘူးဒီခေတ်လို့ပြောရင်တော့အဲတီလာရှင်တွေပေါ့လေ ဆရာလေးတွေပေါ့သိခါရှင်တွေဒီသာနာတော်ကြီးညိုနေတဲ့တရားတော်မတွေပေါ့ဒီပုံကိုယ်တွေကပဲဒီပုံကိုယ်တွေအတွင်းကပဲပေါ်လာတယ်ပြတော်ကောင်းတွေကကွယ်နိုင်တဲ့ပုံကိုယ်ဆိုတာလေဒီသာနာတွင်းကပဲဖြစ်ပေါ်လာဒီသာနာတွင်းကဖြစ်ပေါ်လေဒီသာနာတွင်းကပဲဖြက်စီးပြလိုက်တာလို့ပြောတာကိုယ်အောင်ဘလို့ဖြက်စီးလဲအတုတွေဟောတာပေါ့ဗျာဘုရားဟောတရားမဟုတ်ဘုရားဟောလို့ဟောတယ်ဘုရားဟောအကျင့်မဟုတ်တာဘုရားဟောအကျင့်လို့ဟောတယ်အာကိုကလည်းအဲတချို့ကတော်တော်ပြောကောင်းတယ် ကိုရောငယ်လေးတွေတော်တော်များများတွေ့တယ်တချို့ပေါ့လေဘုန်းကြီးဆရာတော်ကြီးတစ်ပါးနဲ့ဆွေးနွေးဘူးတယ်ဗမာပြည်မှာကိုရောလေးတွေတော်တော်ကပြောကောင်းတယ်စမ်းလည်းကောင်းတယ်တက်လာကြတယ်တက်လာပြီးနှစ်နှစ်သုံးနှစ်လောက်နေပြုတ်ကြသွားတယ်နောက်တော့တစ်ပါးတက်လာနှစ်နှစ်သုံးနှစ်လောက်နေပြုတ်ကြလာဆရာတော်ကြီးတစ်ပါးတော့ဘုန်းကြီးကိုဘာကောက်ကြဘုန်းကြီးကအဲ့ဒါမကျင့်မဲနဲ့ဟောတာမကျင့်မဲနဲ့ဟောတဲ့ကကိုထင်မြင်ယူဆချက်တွေဟောရင်ဟောရင်လည်းလွဲကုန်တော့အဲပြိတ္တကတိတော့ပြုတ်ကြသွားတယ် ဟောနောက်တစ်ပါးတက်လာသူစမ်းရအပြောရလဲကောင်းဒူဒူအဲ့လိုနဲ့တက်လာပြန်ပြုတ်ကြတာတက်လာပြုတ်ကြတာဒါမျိုးဖြစ်တာအဲ့တော့ဘုန်းကြီးတို့ကျင့်ရမယ်ဒီပြတော့ကျင့်ရမယ်ကျင့်ပြီးမှဟောမှဒါတွေကရှေးရှိခံမြင်မယ်ဒါတွေဆရာတော်ကြီးမိတ်သွားတယ်ပေါ့နော်ဒါတွေလည်းမှတ်ထားဖို့အဲ့တော့သူတို့ကောင်းတရားကွယ်တယ်ပျောက်တယ်ဆိုတာကလည်းဒီတွေကပဲပြန်ဖြက်စီးတာပဲအတုတွေဟောတာနော်ပရိယတ်ဒီအတုတွေဟောမယ်အကျင့်အတုတွေဟောမယ် ဒါမျိုးတွေဟောရောပြက်စီတာဒါမှတ်တာခုနကဘုရားဗာပြောလို့ဥပမာပြရွှေအစစ်မရွှေအတုမပေါ်ခင်ရွှေစစ်ကတော့မပြောက်ဘူးပေါ့ဒါပေမဲ့ရွှေအတုပေါ်လာတော့ရွှေစစ်ကပြောက်သွားတာပဲဒီတိုင်းပဲသူတော်ကောင်းတရားအတုတွေပေါ်လာရင်ပရိယတ်တွေအတုပေါ်လာရင်ပရိယတ်တွေစစ်ကပြောက်မှာပရိပတ်အတုတွေပေါ်လာရင်ပရိပတ်စစ်ကပြောက်တာပဲဒါကိုဘုန်းကြီးတို့မဖြစ်ပေါ်ရအောင် ဒီတတိပဌာန်တုတ်တွေဟောရင်နာပါဆရာတော်ကြီးတွေဟောလာတကယ်ကျင့်တဲ့ဆရာတော်ဟောရင်နာပါအခုဘုန်းကြီးတို့သင်ပေးလာတဲ့ဒီတတိပဌာန်တုတ်ပဲနည်းနည်းတော့ရှည်တာဟောဗျာဒီတတိပဌာန်တုတ်ကုတ္တတိမပြီးသေးဘူးပြောနေကြနောက်တစ်ခုပြောချင်သေးတယ်အဲ့ဒီမှာသူတို့ကောင်းတရားကိုယ်ရတာဒီသူတို့ကောင်းဒီဒီဒီဘာသာအတွင်းကပဲဖြည့်စည်တယ်လို့ပြောတယ်ဘလို့ကြောင်းဖို့ကွယ်လဲဆိုဖရာနဲ့မယိုသေးတာဒါလေးလည်းပြောတယ်ပေါ့ဗျာ ဖះနဲ့မယုံသေးလို့သူတော်ကောင်းတရားကွဲတယ်အဲမှာဖះနဲ့မယုံသေးတာအခုတော့ဖះတက်တော်တရားမရှိတော့ဘူးလေရုပ်ဘွားတွေရှိမယ်ဇေဒီတော်တွေရှိမယ်ဖះကိုစားပြုပြီးတည်ထားတယ်အဲလိုသွားတဲ့အခါကျမယုံမသေးဟိုမှာထီဆောင်ပြီးသွားတာဖဏစီးပြီးသွားတာဟိုဖះသွားဖူးပြီမလို့ဘယုတ်ဒုက္ခတွေလောက်တာပေါ့ဟိုဒီလျှောက်ငေးမြောက်ကြည့်ပြီးစကားတွေကြဲကြဲလောင်လောင်ပြောတာဒါမျိုးတွေအဲ့ဒါဖះကို မယိုသေးတာပဲအဲ့လိုပုံကိုယ်တွေဖြစ်လာရင်တော့ဒါသာသနာကွယ်ပြောက်ဖို့ပဲဒါဟောသွားတယ်ပေါ့အဲ့ဒီမှာဘုန်းကြီးဘာပြောကြင်လဲဆိုတော့တော်တော်များများကြားဥပါတယ်နော်ဗိမိတာရဝတ္ထုကြောင့်အရင် ပြောမယ်ပြီးတော့တခြားအရာတွေလည်းပြောပါမယ်ဘုန်းကြီးကဒါတွေကိုတခြားပြောတာလေကြောင်းရည်စဲချဝဲတွေပါလေဆိုဘုန်းကြီးပြောတဲ့လေတာကြီးဘုန်းကြီးတော်တော်ကြီးလည်းဒီတိုင်းပဲသူအခုဆရာတော်ပြန်တော်မူပြီးရနောက်ပဲမန္တလေးကကြောင်းတဲ့ကြောင်းရည်စဲချတယ် ဆရာတော်ရှိစဉ်ကဘုန်းကြီးနောင်တော်ရှိစဉ်ကမှလည်းလူတွေအနေနဲ့ကြတော့ဘယ်လိုတွေစဉ်းစားလဲဆိုပုဂ္ဂလိကလူတာတာယိကလူတာအလှနှမျိုးရှိတာပေါ့နော်ဒီကြောင်းလူပြီးဆိုလို့ရှိရင်တာယိကလူခန္ဓာရှိတယ်ပုဂ္ဂလိကလူခန္ဓာရှိတယ်တန်ဃာတွေတော်တော်များများကဒီပရိယတ်ကြီးကျွမ်းကျင်တဲ့ဆရာတော်များကတန်ကြီးကတဲ့ပုဂ္ဂတိကလှူတာကိုပို့ပြီးတော့သဘောကျပါတယ်။ဘာဖြစ်လို့လဲဆိုဘုန်းကြီးခုအကြောင်းအရာလေးပြောပါမယ် တန်ကြီးကလူတာအကျိုးများသလိုအတုံးမတက်ရင်အပြစ်တော်တော်များတယ်အကြောင်းဘူးတဲ့ဟာလေးပြောမယ်နော်ဗိမိတာကကျောင်းတကာကြီးနော်ဗိမိတာကျောင်းတကာကြီး तू ကအကျောင်းပထမဆုံးဖရာရှင်ရဲ့ကျောင်းတော်ဆောက်လုပ်တူတာနာ तू ပဲဝေလုံးဝါတော်ကျောင်းတော်ကြီးကိုအဲမှာဝါတော်ကြီးထဲမှာကျောင်းဆောက်လုပ်တဲ့အတွက်ဝေလုံးဝင်ကျောင်းတော်လို့ခေါ်ပါတယ်အဲ့ဒီအချိန်မှာဗိမိတာရာမြညာသောတာပန်ဖြစ်ပြီးပါပြီသောတာပန်ဖြစ်ဖရာနဲ့တွေ့တွေ့ချင်းတရားနာ သောတာပန်ဖြစ်ကြောင်းဆောင်လှူဒန်းခဲ့တယ်ဒီလောက်သောတာပန်ကြောင်းတကာကြီးနောက်တော့သူသားကဟုတ်လားခြေဖန်စီကျင်းထောင်ချခြေဘွားစာပဲ့မိခင်တတ်တဲ့အဖြစ်မျိုးတွေကြုံတော့အဲ့ဒါဘာပြုလို့လဲဆိုတော့ တိတိကျကျမသိကြတဲ့အခါကျဘာပြောလဲဆိုကြောင်းဝင်းနဲ့ဖဏစီလို့ဘုန်းကြီးတို့ဒီဒီတောသူတော်သားတွေဆိုအဲ့လိုပိုထင်တဲ့ပုံကများတယ်အဲကြောင့်ကြောင်းဝင်းနဲ့ဖဏစီရမှာအင်တန်ဝင်လေးတဲ့အညာဒေတာတွေပါအဲတော့ကြောင်းဝင်းနဲ့ဖဏပစ္စည်းပဲနဲ့ဘာလို့လဲဖဏချုပ်ကြောင်းမောဝါမှာချုပ်တာကြောင်းမောကြတော့ခြေတော့ကသဲတွေကပါလာကြောင်းမောခြေတော့တွေပါလာတဲ့သဲတွေဖုံတွေကဘလောက်ဒုက္ခဖြစ်တယ်အဲ့ဒါကြသူတို့ကမသိတော့အဲ့လိုမျိုးဖြစ်ကြတယ်အဲတော့ဗိမိသာရမင်း အတိတ်ဘဝတုန်းကဒီမှာဘုန်းကြီးတို့တန်ရုပ်ထကရာတိစာရင်းနာနေရ89မှာပါပါတယ်ခုနဗိမိတရာမင်းညာကျောင်းတကသောတာပန်ဖြစ်ပါလေရဲ့နဲ့ဘာဖြစ်လို့ခြေဘွားဓာခွဲပြီးအတ္တခံတယ်ဆိုရယ်မေးကုန်ပါပဲတော်တော်များများကကျောင်းငင်းနဲ့ဖဏစီလို့လို့ဒီလိုထင်တာဗျမဟုတ်ဘူးနော်တကယ်တမ်းကျတော့ဒီဗိမိတရာမင်းညာခုနဖျားရင်ပင်ပေါ်မှာ အတိတ်ဘဝတော့ဖဏစီခဲ့တာဒါကြောင့်မို့ကျောင်းကံပင် ဖျားဘူးသွားတဲ့ကဒါတွေတတိထားတယ်ဖျားကိုလေးစားကြည်ညိုလို့သွားရင်ဟုတ်လားဖဏမစီးဖို့ရဒါရေးကြည့်တယ်စီရီချင်းချင်းကိုဖဏစီးလို့ကြောင်းကနဲ့ဖဏစီးလို့မဟုတ်ဘူးဒီတစ်ချက်နောက်တစ်ချက်ကじゃဘာလဲဆိုတော့တန်ကြီးကအတွက်ရည်ရွယ်ထားတဲ့သင်ပြူဖြာပေါ့နော်ဒီမှာတော့မတွေ့တော့ဗမာပြည်မှာတော့တွေ့ပါတယ်ပူတဲ့ຢာဆိုသင်ပြူဖြာလေးတွေရှိတယ် တန်ခိကအတွက်ဒီသင်္ပြုဖြာလှူထားတယ်သူကဘဝတစ်ခုမှာညစ်ပတ်တဲ့ခြေထောက်နဲ့တန်ခိကအတွက်လှူထားတဲ့ဖြာပေါ်မှာတက်နေတာပြီးတော့တန်ရှင်းရမလုပ်ခဲ့ဘူးအဲ့ဒီအကြောင်းနေကြောင်းမို့သူကခြေဘွားဒါခွဲပြီးတော့အသက်ခံရတာဒီအပြစ်ကြောင့်နော်ဒီလိုက်မှာတန်ခိကပစ္စည်းကအသုံးမတတ်တဲ့ခါကျတော့တန်ခါအတွက်လှူထားတဲ့ပစ္စည်းဒကမာကြီးတို့ဒကာကြီးတို့ဒီမှာသင်္นานတွေသင်္นานတွေအကြောင်းခဏတစ်ချုပ်ပဲလာတာ ဘုန်းကြီးတို့ဘုန်းကြီးတွေအများအားနေတာအဲ့မှာပြဿနာရှိတယ်ဒီပစ္စည်းမသုံးတိုင်းဥမာဒီစာအုပ်ဒါတိုင်းကတူထားတယ်ဆိုဘုန်းကြီးကရိုသေးသုံးရမယ်ပစ္စလကသုံးလို့မရဘူးပစ္စလကသုံးရင်ခုနလိုအပြစ်ဖြစ်နိုင်တာပဲဟိုကညစ်ပတ်တဲ့လက်ကြီးနဲ့ဒီစာအုပ်ကင်မဲ့ဘာညာကဲခုနဗိပိတာရာသဘောမျိုးဆိုလက်လက်ဘောကဓာတ်နဲ့ခွဲခါမရှိခွဲခါမဲ့ပုံစံမျိုးရှိနေတယ် ခုနကရည်စရာလဲရည်စရာခုနဗိမိတာရာအကြောင်းဗိမိတာရာမင်းကြီးခြေဘွားဘာလို့ဓာခွက်ခံလဲမေးရင်တန်ကြီးကဖြာပေါ်မှာရစ်ပတ်တဲ့ခြေထောက်နဲ့နင်းခဲ့တယ်အတိတ်ဘဝဘဝတစ်ခုမတန့်ရှင်းခဲ့ကဲဒီနေ့ဒကာဓမ္မတွေကဒီကြောင်းတွေကိုတန်ကြီးကအနေနဲ့လူမယ်နော်ရေချိုးကအင်နာကတုံးပြီးမေ့ပြီးထားခဲ့မယ်ဆိုကြဘယ်ခွဲကံမှာမေ့ရအဲ့ဒါဆိုရင်တော့အဲ့ဒါသေးကြတာပဲအဲ့တိုင်းအဲ့လိုဒါ ခွဲခြားစမ်းဆိုရင်တော့ဆိုလိုတာဒါကြောင့်မို့ဘုန်းကြီးတို့ဘုန်းကြီးတွေကပိုအပြစ်များပါတယ်။ဘာဖြစ်လို့လဲဆိုအများအားနေတာကိုနေတဲ့အတွက်အညာဒေသမှာတချို့ဆရာတော်ကြီးကတိုင်းကလူခါမှာတော်တော်ဝင်နေတယ်။ဒီဒီတုန်းကပြောတာတိုင်းကတိတ်လူကျင်တယ်ဆိုဘာလုပ်လဲဆိုတော့ဖရာတရင်သုံးတဲ့နေရာဖရာတရင်သုံးတဲ့နေရာတော့ဘယ်သူမှမကြစ်ပတ်ရဘူးလေ။ဘာလို့ဖရာရုပ်ပွားတော်ရှိနေအောင်။ဒီတဲ့သူက သိပြီးတော့ပြောလိုက်တော့ဖျားကန်းလေးပေါ့ဗျာဒါတော့တိုင်းကအလူခံပေးလိုက်တယ်ကြံတဲ့နေရာတွေကြကိုကသုံးရမှာကိုဒီမှာရှိတဲ့တန်ခါတွေကသုံးရမှာကိုသုံးမတတ်ရင်ဘုန်းကြီးတို့မှအပြစ်ဖြစ်တယ်ဥပမာချွေထွက်တဲ့ခန္ဓာကိုယ်ကြီးနဲ့နာယံမှီလိုက်မယ်ရတိုင်းကဒါတိုင်းကပစ္စည်းဆိုအပြစ်ရှိတယ်ဗျာပြန်တော့ချင်တော့တန်ရှင်းလှုပ်ချင်တော့မလှုပ်ရင်ခုနဗိမိတာလို့ရောဓာခွဲကံမယ်ပုံစံမယ်ဘယ်မှမလွတ်ဘူး ကျွန်ဘုန်းကြီးတွေဆိုအများနဲ့ကိုကျောင်းကိုဟိုကန်ဒီကန်ဟိုဒီဒီဒီနဲ့တကောလုံးခွဲကန်မဲ့ပုံစံရှိတယ်အဲ့လိုဆိုတိုင်းကလူလို့အဲကြောင့်မို့ရှေးရှေးဆရာတို့ကြိုက်ဘူးရညာမှာလေစောစောမင်းကဘုန်းကြီးပြောခဲ့လို့ဆရာတော်ပြန်တော်မူပြီးရနောက်ပိုင်းမန္တလေးကကျောင်းတစ်ကျောင်းရေဆက်ချပါဆိုတော့ဘုန်းကြီးဆရာတော်အကြောင်းလည်းပြောပါတယ်ဘုန်းကြီးတော်တော်ကြီးရလို့လို့မန္တလေးမှာရှိတဲ့အကြောင်းအလုံးကိုပုဂ္ဂတိကအနေနဲ့ပဲအလူခံရေဆက်ချပေးပါတယ်လို့ ဘာကြောင့်မို့လဲဆိုဘုန်းကြီးဒီအကြောင်းအရာတစ်ခုပြောပါတယ်ဒါကြောင့်ဘုန်းကြီးတို့လည်းပုဂ္ဂလိကလူခံမမယ်လို့တိုင်းကလူလာတော့ကြိုးများတယ်ဒါပေမဲ့သုံးတဲ့ပုဂ္ဂိုလ်တွေဒကာဓမ္မတွေလည်းကြောင်းလာပြီဆိုရင်တဏ္ဍရှင်မလုတ်ဖဲနဲ့ပြန်တဲ့ဒကာဓမ္မတွေဆိုရင်ဒါခုနလိုခွဲခံမဲ့ပုံစံရှိတယ်အဲဒါကြောင့်မို့အလူမခံမရစင်တယ်လို့ဘုန်းကြီးမေတ္တာရခံပြီးပုဂ္ဂလိကလူခံတယ်ဒါကဗိမိဒရာဝတ္ထုကြောင့်တော့နောက်နှစ်ခုလောက်ပြောမယ်အဲ့ဒီတန်ရုပ်မှာပဲပါတယ် အဲဒီတန်ယုတ်ခုနကတန်ယုတ်ထကရာဆာမင်းနာ289ခုခုပြောမဲ့အကြောင်းအရာတော့အဲ့ဒီတန်ယုတ်ထကရာတက်မှာပဲ290ကြောင်းသူကအရင်ကြားတယ်ပြတာအဲ့ဒါကတော့ဗာလဲဆိုတော့ကတ္တမမြတ်စွာဘုရားလက်ထက်ကဘုန်းကြီးတို့ဖရာရဲ့အရင်ကတ္တမမြတ်စွာဘုရားလက်ထက်မှာကတ္တမမြတ်စွာဘုရားတို့ကြတက်တန်းရှိတဲ့ဆရာတော်မြတ်စွာဘုရားတို့ကြတော့တာနာမထားခဲ့ဘူး ရသော်ဗျာတစ်ဆက်ပြီးတော့သူတတိသားတော်ကတစ်ဆက်နှစ်ဆက်လောက်ပဲနေပြီးတော့သာနာပြောက်ွယ်သွားတယ်သူတို့ကတော့တောင်းတန်းနေအသက်ရှိကြတော့ဘုန်းကြီးတို့တက်တန်းတူတဲ့ဖျားတွေပဲဒီသာနာထားခဲ့နိုင်ပါတယ်တက်တန်းရှိတဲ့ဖျားတွေကသာနာတော့မထားခဲ့ပါဘူးသူဗြဟ္မမြတ်စွာဘုရားနဲ့အတူတူဖြစ်တဲ့အကတာဝမာတာကတစ်ဆက်ပြီးတော့တပည့်တွေနှစ်ဆက်လောက်ဒီလောက်ပဲရှိပါတယ်ကတ္တဝမြတ်စွာဘုရားလက်ထက်မှာရဟန်းတစ်ပါးက ရာဝေးကနေပြန်လာတယ်ပေါ့ဗျာပြန်လာတော့တန်ကြီးကအတွက်လှူထားတဲ့ကတင်ပေါ့ဗျာအဝေးကနေပြန်လာပင်လဲပင်မှမှာပေါ့နေဘူးတဲ့ရာသီလည်းဖြစ်ကောင်းဖြစ်မှာပေါ့ချွေးတွေတန်နေနဲ့အကြီးကြီးတွေရှိတဲ့ခန္ဓာကိုယ်နဲ့ဒီတန်ကြီးကကရင်ပေါ့ဘာမှမခင်မဲနဲ့တက်အိတ်ခဲတာပြီးတော့လဲချွေးဆိုတာလည်းမမြင်တော့ပိုးမတန့်ရှင်းနိုင်တာပေါ့နော်အေးတန်ကြီးကကရင်ပေါ့အိတ်ခဲတယ်အဲ့ဒီကြံသီလလည်းစင်ကြယ်တယ်ဗျနော် သီလလည်းစင်ကြယ်တယ်တရားလည်းအထုတ်တယ်တရားမရခဲ့ဘူးဗျာနောက်ဆုံးတော့ပြန်တော်မူသွားတယ်ပြန်တော်မူပြီးသွားပြန်တော့ဘုန်းကြီးတို့ဘုရားရှင်လက်ထက်အိန္ဒိယနိုင်ငံဘုရားပြည်နဲ့ခရရွာအနီးကအမိုက်ပုံတွေစွန့်ပစ်တဲ့နေရာမှာအနဲ့တူတဲ့အမွှေးရှိတဲ့သူစီမှာသူစီလောမဘလူဖြစ်ရတယ်ဒါကဘာလဲတိုင်ကကရင်မောညစ်ပတ်တဲ့ချွေးတွေနဲ့အိတ်ခတ်ဘူးလို့အဲဒါကြောင့်တိုင်ကပစ္စည်းကအကျိုးများတယ်လို့ အပြစ်လည်းများပါတယ်အဲ့တော့ကြောင်းကံဖရာတွေသွားရင်တန့်ရှင်းလုပ်စေချင်ပါတယ်ဒါလေးလည်းတတိပြီးဘာဖြစ်လို့လဲကိုကဒီကြောင်းကတိုင်းကလူသလားပုဂ္ဂလိကလူသလားမသိဘူးလေမသိခဲ့တဲ့အခါကျကိုပြည့်သုံးတာပဲပြည့်အင်သာရေချိုးကံပဲသုံးသုံးတန့်ရှင်းထားခဲ့ကုသိုလ်လည်းရတယ်ဘယ်သူမှမခိုင်းမဲနဲ့ကိုယ့်အကိုလုပ်တာတော်တော်ကုသိုလ်ဖြစ်တယ်သူများခိုင်းလို့လုပ်လို့ရှိရင်မလုပ်ချင်ဘူးနောက်တစ်ခု ပြောဦးမယ်နောက်တစ်ခုကကြတော့ဗာလဲအဲ့ဒီတန်ရုပ်ထကရာမှာပဲခုနလိုစာမျက်နှာနံပါတ်အတူတူပါပဲခုနကသူစီလုံးမှရဟန်းတစ်ပါးကတော့ဟိုလေညစ်ပတ်တဲ့ဂရင်ပေါ်မှာချွေးညစ်ပတ်တဲ့ဂရင်တော်ပြန်တန်ကြီးကဂရင်ပေါ်မှာချွေးတွေအညစ်ကြေးတွေရှိတဲ့ခန္ဓာကိုယ်နဲ့အိတ်ဖူးတို့သူစီလုံးမှအနဲ့တူတဲ့အမွှေးရှိတဲ့ဘလူးဖြစ်ရတယ်နောက်တစ်ယောက်ကတော့ခရာလုံးမှဘလူးဖြစ်ရတယ်သူကတော့ဗာလဲဆိုတီလာရှိတဲ့ တီလအမြဲတမ်းပြည့်စုံတယ်ပေါ့ဗျာ၅ပါးတီလဖြစ်ကောင်းဖြစ်မှာပါအဲ့ဒီသူတော်ကောင်းတယောက်သူတော်ကောင်း ဖြစ်တဲ့တကားတူပေါ့သူကတော့ဘာလုပ်လဲဆိုတော့တိုင်ကကြောင်းလှူထားတာတိုင်ကကြောင်းဒီတိုင်ကကြောင်းမှာတလပပခင်းထားတဲ့နေရာပေါ့ဗျာအဲ့ဒီခင်းထားတဲ့နေရာပေါ်မှာအိတ်ခက်ဘူးတယ်ကိုယ့်ရဲ့ဟိုဟာလေး ဒီလှလှပပခင်းပေါ်မှာတကုတရားခံပြီးအိတ်တာမဟုတ်ပဲနဲ့သူကတခါတည်းအိတ်လိုက်တာအိတ်တော့သူ့ရခန္ဓာကညစ်ကြေးတွေပေးတာဖြစ်မှာပါပဲအဲ့ဒီအပြစ်ကြောင့်မို့သူ့မှာတော့အလွန်ကြမ်းထားတဲ့အမွှေးတွေရှိတဲ့ခရာတော့မှလူဖြစ်ရတယ်ဒီလိုတွေအဲ့ဒီမှာမှတ်တမ်းတင်ထားတယ်ပေါ့ဗျာဒါလေးတွေမှတ်ထားဖို့ပါအဲ့တော့တာယုတ်တိုက်တာ289ပေါ့နော်အဲ့ဒါလေးမှတ်ထား ခုနကဗေမိတာရာအကြောင်းကကြောင့်ပဲပါလဲဆိုခုနစာမျက်နှာခုနအဲဒီထ126မှာပါတယ်ဘုန်းကြီးခုနစာမျက်နှာပြောတော့လွှဲသွားဒီသူစီလောမနဲ့ခရာလောမကတော့တန်ယုတ်ထကရာ196 289မှာပါတယ်ဗေမိတာရာမင်းကြီးရဲ့အကြောင်းကတော့ဘယ်မှာပါလဲဆိုတော့ဟိုမှာကိုကြီးရှိအောက်မှာဟွာပါနေတယ်ဟွာပေါ်နေတယ်ကိုကြီးတွေ့လားခွန်ဆိုတဲ့လူကအဲဒီမှာ ကိုရှင်တွေ့လားအောက်မှာအောက်မှာခွန်ဆိုပြီးတော့ဝင်လာကိုအောင်လုံးတွေ့လားဒီမှာဝင်နေတယ်အဲဒီလိုတိုင်းကပစ္စည်းတွေလှူတာတားတဲ့ခါမှာအဲ့လိုမျိုးမဖြစ်အောင်ကိူဆိုင်မယ်နော်ပြီးတဲ့အခါကျတော့ဘုန်းကြီးတို့ ဒါကတော့ဒီသုံးနဲ့ပတ်သက်ပြီးတော့တရားဒီလောက်နဲ့ပဲထားမယ်နော်ဒီနေ့ဗာပြောခြင်းလဲဆိုပတ္တိဖြစ်ကြောင်းတရားတွေထဂရာပြောတာလေးခွန်ကြီးတို့ဆက်ပြောပါမယ်အဲထဂရာပြောတဲ့အကြောင်းအရာတွေထဲမှာတော့နံပါတ်1ကဘာတွေလဲဆိုတော့ပတ္တိဖြစ်ကြောင်းတရားတွေထဲမှာမွန်မြတ်သောအာဟာရကိုမိဝဲခြင်းမွန်မြတ်သောအာဟာရမိဝဲခြင်း မုံမြတ်သောအစာအာဟာရကိုမျှဝေခြင်းအဲ့ဒီဟာလေးကြည့်မယ်နော်အဲ့ဒါဘာပြောရလဲဆိုထကရာပြောတဲ့စကားပါပဲပတ္တိဖြစ်ဖို့အတွက်မုံမြတ်များအစာအာဟာရတွေကိုမျှဝေသုံးဆောင်မယ်အဓိကတော့ကိုယ်နဲ့အသင့်တော်တဲ့အစာအာဟာရပါပဲကိုယ်နဲ့အသင့်တော်တဲ့အစာအာဟာရတွေမျှဝေသုံးဆောင်ရမှစိတ်ကကြည်လင်အေးချမ်းပြီးတော့ငြိမ်ချမ်းပြီးတော့သူတော်ကောင်းတရားတွေအားထုတ်လို့ရစိတ်ကမကြည်လင်ဘူး စိတ်ကမကြည်လင်တော့ကိုယ်ကလည်းမကြည်လင်ဘူးရကိုယ်ကမကြည်လင်ရင်တော့လည်းလေဒီတရားအထုတ်ရတော့ခက်တော့ဒါကြောင့်မို့စိတ်ကြည်လင်ငြိမ်းချမ်းတဲ့ကိုယ်နဲ့တင့်တော်တဲ့အစာတောက်တို့မိဝဲရမယ်ဒါလေးမှအဲ့ဒါဆိုရင်စိတ်ကြည်လင်ငြိမ်းချမ်းတော့တရားရနိုင်တယ်ဒါကိုဖေစာပေမှာတော့ပရိဒါဘောဇနတေသေဝနာတာဒီလိုဖွင့်ထားတယ်ဒီတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ သမာပတ္တိဖြစ်ဖို့အတွက်ဘာလို့လိုရမလဲဆိုတော့ဥဒုဒုက္ခတေဝနာတာညတတဲ့ญาတိဥဒုမျိုးပေါ့နော်ကိုကနေမှတရားအထုတ်မှတရားရနိုင်တယ်ဥလုံးရင်လည်းမရဘူးဗျအေးလုံးရင်လည်းမရဘူးဒါပြောညတတဲ့ญาတိဥဒုမျိုးနဲ့အထုတ်ပါပြီးတဲ့အခါကျတော့ဗာလဲဆိုတော့ဣရိယာပုတ်ပေါ့ ညတာဣရိယာပုရပ်အမြဲတမ်းရပ်နေလဲအဆင်မပြေဘူးပေါ့ဗျာတချို့ကျမ်းမာရေးကောင်းတဲ့ပုံကိုယ်တွေအဆင်ပြေပါအမြဲတမ်းထိုင်နေလဲအဆင်မပြေဘူးအမြဲတမ်းသွားနေလဲအဆင်မပြေဘူးအမြဲတမ်းအိတ်နေလဲဒီညတာတဲ့ဣရိယာပုဣရိယာပုမြတ်မြတ်တာတော့ ਨੇ အထောက်ရမယ်အဲကြမှာတမာရီဖြစ်ဖြစ်တမာရီဖြစ်တဲ့အခါကျပတ္တိဖြစ်တော့ပိဋိပတ်တိဖြစ်နိုင်တယ်ဒီလိုညွှန်တော့ဒါဘုန်းကြီးတို့ဓမ္မပဒမှာပါတဲ့ ဥတုဘောဇနာတို့အာရဘဘောဇနာတို့ပြီးတဲ့အခါကျပုဂ္ဂလဘောဇနာတို့ဘာလို့ဆိုတာမာတိကဝတ္ထုကဒါတွေပြောသွားအတူတူပါပဲအတရားနဲ့အဲ့ဒီမှာကျတော့မာတိကတက္ကမကြီးပေါ့နော်တန်ခါဘာ60လောက်ရှိတဲ့တန်ခါကြီးတော်တဲ့တောင်းတဲ့ဘုရားစီကတရားယူတော်တဲ့တောင်းတဲ့သွားအထောက်ကြတယ်အထောက်ရင်လည်းနေရာရှာကြတယ်ပေါ့ဗျာ အထုပ်ဖို့နေရာဆိုင်နဲ့တောင်ချေရွာတရွာကမာရိကရွာရောက်သွားတယ်။မာရိကရွာရဲ့အကြီးကဲရဲ့အမေဖြစ်လို့မာရိကမာတာလို့ခေါ်တယ်။ရှေးတုန်းကအသုံးပေါ့ဗျာ။နကုလဖေကိုနကုလပိတာနကုလမေကိုနကုလမာတာမာရိကရဲ့မာရိကရဲ့အမေကိုမာရိကရဲ့အကြီးကဲကိုမာရိကလို့ခေါ်တာပေါ့လေ။မာရိကရဲ့အမေကိုမာရိကမာတာလို့ခေါ်တာပေါ့။အဲ့ဒီရွာရောက်တော့ ဒီဓမ္မကြီးကလည်းတန်ခါဖရာတရားတန်ခါပေါ်မှာသိကြည်ညိုတော့ရဟန်းတော်များအကြောင်းမိတာဖယ်သွားကြမလို့ဘာညာပေါ့ဟာဒီဘုန်းကြီးတို့တရားတော်ကိုတင့်တော်ပဲနေရာပေါ့လေဆုံးကံလည်းအစဉ်ပြေမဲ့နေရာတိတ်ဆိတ်တဲ့နေရာမျိုးရှားနေဟာအဲ့ဒီလိုဆိုရင်ရှင်ပြားများဒီလိုရွာရဲ့မလမကတောင်းချေမှာတရင်သုံးပါလားရှင်ပြားတို့ဆုံးကုန်းအတွက်လည်းဆင်ပြေမယ်နေရထိုင်အတွက်လည်းဆင်ပြေမယ်အဲ့လိုလျှောက်ထားတော့အိမ်မှာတရင်သုံးညာရောပေါ့ဗျာ တဘာကြောင်းလေးတွေဆောက်လို့လူတန်းပေးဆုံးကုန်းနေဆုံးခံပေါ့ဒီရွာမှာအဲ့ဒီလိုနဲ့နေထိုင်ဒီနေ့じゃဒီဓမ္မကြီးကညနေပိုင်းပေါ့လေတန်ဃာတွေကိုဖြောကပ်ဖို့ဖြောရည်တွေကပ်ဖို့သွားတယ်တန်ဃာတော်များကဝါဆိုတဲ့နေရာစာပြီးသူတို့ကတိကဝတီထားကြတယ်တပည့်တို့တွေဘုရားစီကနေတရားအထုတ်လာတာခပ်ပေါ်ပေါ်အထုတ်လို့မရဘူးတဏှာကိုနှစ်ပါးမနေစတံအကြောင်းရှိမှစကားပြော အကြောင်းမရှိရင်ကိုယ်နေရာကိုတရားအထုတ်သစ်ပင်တပင်စီအောင်ပါပေါ့အဲ့လိုအထုတ်အကြောင်းရှိရင်တော့ဒီလေကောင်မှတုံးတို့ထိုးမောင်းတို့ဒါမျိုးချိတ်ဆွဲတာပေါ့ဒါကိုခောက်လိုက်အဲ့ဒီကအကုန်လုံးဂျမိုင်းမကောင်းတာဖြစ်ဖြစ်တရားခက်ခဲပဲဖြစ်ဖြစ်အဲ့ဒါမျိုးတတ်တတ်မမထားတယ်ပေါ့နောက်ဥပုံနေတို့လာပြီလာခွဲဒီလိုနေကြဥပုံနေတွေဒီလိုဥပုံပြုဖို့တို့ ဒါမျိုးတွေပဲပုံမှန်တွေ့ဆောင်တယ်မထေကြီးထံတရားနာဖို့ဒီချိန်လေးတော့ပုံမှန်တွေ့စားကြတဲ့ချိန်တော့နှစ်ပါးမနေစမ်းမတိုင်းမနေစမ်းဆိုကတိကောက်ထားပြီးတရားထုတ်ကြဓမ္မကြီးကညနေပဲရောက်သွားတဲ့ချိန်တန်ခါရီကတပါးမှမတွေ့မတွေ့တဲ့ခါကျသူကလည်းဒီတရားအကြောင်းနားမလဲဘူးလေပြီးတော့သူ့ရဲ့ဟိုရောက်စားလုပ်တဲ့လူလည်းပါသွားတော့ဟိုရောက်စားလုပ်တဲ့လူတွေအကြောင်းကံမပြတ်ရောက်နေတော့ဟဲ့ဘယ်ရောက်ကုန်တာလဲတို့မနေ့ကတန်ခါရီထိုးရင် တို့ရွာတွေဆုံးခံကြတော့အများကြီးအခုမတွေ့ပါလားအဲ့လိုဆိုရင်အဖွားကအဲ့ဒီနာ တုံးရှိတယ်တုံးခေါက်လိုက်တုံးခေါက်လိုက်တော့တဏီယာတစ်ပါးတဏီယာတစ်ပါးကြွလာအဲ့ဒီမှာဒီမကြီးကတရားသဘောနားမလဲတော့မနေ့ကဆုံးခံလာတော့ငါအကုန်လုံးစုစုစည်းစည်းနဲ့လာကြတယ်အခုကြတော့ဘယ်သူမှအဲစုဘယ်ပုဂ္ဂိုလ်မှစုစည်းမလာမနဲ့တဘာတဘာစီပေါ့လေတဘာတဘာကြီးလာတော့အဲ့တော့ ဒီရဟန်းတော်များတပါးနဲ့တပါးမတည့်ကြတာလားအစင်မပြေကြတာလားအကျိုးကြောင့်မေးတော့မဟုတ်ဘူးဘုန်းကြီးတို့ရဟန်းတရားတွေအထုတ်နေကြတာအင်္ဂါတွေကကြွလာလို့ကျိုးတင်ကြောင်းတွေဖြောရကိုင်းနဲ့မေးတာပေါ့မေးတဲ့အခါကျမှရဟန်းတော်တွေကပြောတာပါရဟန်းတရားရဟန်းတရားဆိုဘာတွေလဲအဲတော့32ခုတာတာကျင့်တာပါအဲကနေဝိပဿနာရှုနည်းပေါ့အဲ့ဒါလေးထေမကြီးပြောပြတယ် ဓမ္မကြီးကလည်းပါရမီဒုရှိတဲ့ပုဂ္ဂိုလ်တကယ်လည်းကျင့်တာအိမ်မှာနော်ဟိုရောက်စားလို့ရနေကျင့်တာသူကပရိသမီတာပတ္တဘိညာဉ်နဲ့တကွ အနာဂံဖြစ်တော့ပါရဟန်းတော်များမှာတော့ဘာမှမဖြစ်သေးဘူးဒီတော့ဓမ္မကြီးကဘိညာဉ်လည်းရစီဝဥစ္စာလည်းရှိတော့အင်းငါတော့ဒီငါသားတော်ရဟန်းများသင်ပေးလိုက်တဲ့တရားကြောင့်တရားသူတရားမြတ်တွေရလာတယ် သာတော်ရဟန်းတော်များကောရရလာကြည်လိုက်တော့ဘယ်ရဟန်းတော်မှတရားမရချသေးဘူးအဲကြတော့သူကကြည်တယ်တပါးနဲ့တပါးအဆင်မပြေလို့လားဒါကြီးအကုန်လုံးဆင်ပြေနေရာသီဥတုကြောင့်မို့လားဒါကြီးပြန်တော့လဲဆင်ပြေနေပြန်နေရာထိုင်ခင်းကြောင့်လားဒါကြီးတော့လဲဆင်ပြေနေပြန်နော်ပြီးတဲ့ခါကျတော့အစာဟာရကြောင့်မို့လားကြည်လိုက်တဲ့ခါကျအစာဟာရပြဿနာရှိနော် အချို့ကချင်းလေးဖုံးပေးခြင်းနဲ့အချင်းအားမရတချို့အချိုးလေးဖုံးပေးခြင်းနဲ့အချိုးအားမရအဲ့လိုဖြစ်နေအဲ့တော့ဓမ္မကြီးကတလက်တနိုင်တော့ရဟန်းတော်တွေလိုအပ်ရာတွေအကုန်ချက်ပြုတ်ပြီးတော့မလုပ်လိုက်လဲဆိုအိမ်မှာအရန်တင်ထားတယ်ဒါပြီးတန်ခါတွေကြွလာအကတ်ခံအကတ်ခံပြီးတော့မှဒီအိုးတွေကကိုကြိုက်တဲ့ဆွန်ဆွန်ဟင်းဆွန်ဟင်းပေါ်လေဒီကတော့အလူခံခိုင်းတယ်အဲဒီချိန်ကနေစရဟန်းတော်များသူတို့နဲ့ ကြိုက်တဲ့တင့်တော်တဲ့အစာအရာလေးမိဝဲပြီးတရားထုတ်တော့အကုန်လုံးရဟန္တာဖြစ်ကုန်တယ်အဲ့တော့ဒီမုံမြတ်တဲ့စာအရာတို့နော်တင့်တော်တဲ့စာအရာပေါ့ဗျာလျော်ပါတဲ့ဥရုဘောဇင်တို့ပုဂ္ဂိုလ်တို့ယာတိဥရုတို့အကုန်လုံးဒီပတ္တိအဲ့ဒါတွေညီညွတ်မှပတ္တိဖြစ်ပါတယ်တဝုန်တို့ပုဂ္ဂိုလ်ရလည်းညီညွတ်ရတယ် အဲဒီလိုဟိုမှာတော့ဖာတုကလို့သုံးပါတယ်အာရဖာတုကပုဂ္ဂလဖာတုကဒါမျိုးပေါ့ဥရုဖာတုကသေနာသနာဖာတုကဒါမျိုးစေတဖာတုကတတိရဖာတုကဖာတုက6မျိုးပေါ့ဗျာအဲ့ဒါတွေညီမြမှာတရားအရာအဲ့ဒါတွေညီမြညီညွတ်နေမှတမာရီဖြစ်ပတ်တိတမာရီဖြစ်မှာပတ္တိယဖြစ်တာပေါ့ဒါကြောင့်မလဲမှတ်ထားမယ်နော်ပြီးတဲ့အခါကျတော့ဒီမှာတစ်ချက်ပေါ့ဗျာ ထက်ကရာပြောသွားတာကအိမ်မှာဒီမှာဗမာလူကတော့မိမိသူတစ်ပါးကံလျင်ဥစ္စာရှိဒါမျိုးဆင်ញံနှလုံးသွင်းရမယ်ဒါလေးပါတော့ပါဠိကတော့မစ္ဆတယောဂတာဒီလိုသုံးတာစိတ်ကိုညီမြမြထားရင်လည်းပဲဟုတ်လားသူကပတ္တိဖြစ်တယ်ဆိုတဲ့နေရာမှာတော့မာသီဆရာတော်ကြီးကတော့ဒီဟာကို ဒီနေရာနဲ့တိတ်မကပ်ဘူးလို့ယူဆတော့ဗောဒါပေမဲ့လို့သူကတော့ကိုက်ညီအောင်ပြောပါမယ်သူအကြောင်းတစ်မျိုးပြောသွားတယ်ဘုန်းကြီးကတော့ဒီနေရာဘယ်လိုမြင်လဲဆိုတော့ဒီနေရာမှာတရားထုတ်တဲ့အခါကျတော့ဘာဖြစ်လဲဆိုဒီခါကျတော့ကိုနေတဲ့နေရာမှာမကောင်းတဲ့ပုံကိုယ်တွေတွေ့တတ်တယ်လူဆိုးတွေလူမိုက်တွေအတိတရားမရှိတဲ့ပုံကိုယ်တွေတရားအထုတ်နေကြမရှိတဲ့ပုံကအကြောင်းကံပြားပြောင်းရောက်လာရင် ကိုယ်အတန်ကြောင့်မို့တစ်ဖက်မှာဒုက္ခလည်းမသိဘူးဗျ။အော်ကြီးဟစ်ကျယ်ပြောတာတို့တထုံလုံးတတိုင်းတိုင်းသွားတာတို့ဘယ်ယူမဆိုင်ဘောဗျ။ကားတွေဆိုလဲတမ်လန်းနေဆူညောင်းမောင်းလာတာတို့ဒါမျိုးတွေဖြစ်တယ်။အဲ့ဒီခါကျကိုကနှလုံးမသွင်းတတ်ရင် ကိုယ်မှာရှိနေတဲ့စိတ်တွေကဒေါသတွေဖြစ်ဒေါသတွေဖြစ်သွားပြီးတော့ငြိမ်ချမ်းပိဋိပတ်တိတွေပြောင်းကုန်တော့ အဲ့ဒီခါကျရင်အဲ့ဒီလိုပုံကိုယ်တွေမကောင်းတဲ့ပုံကိုယ်အတိတရားမရှိတဲ့ပုံကိုယ်သိညာမရှိတဲ့ပုံကိုယ်အဲ့လိုပုံကိုယ်တွေ့လာ မြင်လာရင်ဘာလို့ရမလဲဆိုတော့ဟောသူလုပ်တဲ့ကံသူခံမှာပဲသူမကောင်းတာလို့သူခံမှာပဲသူမကောင်းတာပြန်သူခံမှာပဲအဲ့လိုကံတရားကိုဆင်ញင်လိုက်ရင်လည်းပဲဒါကိုယ်စိတ်ကငြိမ့်သွားတော့ဗောဗျာအဲ့ဒါကိုပြောလိုပါတယ်အဲ့ဒီလိုမှမဟုတ်ဖဲနဲ့ဆိုရင်တော့ तू ကဓမျိုးအိဗယ်ထွက်တာဗောနော် အဲတော့ဒီမှာတော့မာစီဆရာတော်ကတော့ဘလို့သုံးသပ်ပြလဲတဲ့အလေလာတန်းစာအာထုံမှုပေါ့ပြင်းပြင်းပြင်းထန်အာထုံရင်စိတ်ကမငြိမ်နိုင်ဘူးပေါ့ယော်လို့ရင်တမာရီမဖြစ်ဘူးတင်းလို့ရင်တမာရီမဖြစ်ဘူးဒါကြောင့်ငြိမ်မှုမရဘူးအလေလာတန်းစာအာထုံပြီးတော့ကရကိုဘလောက်ပဲကြိုးစားအာထုအာထုကို ပါရမီ ရှိသလောက်ပဲရနိုင်တယ်နော်ဒါလေးလည်းမှတ်ထားပိုးလို့ကျင်လို့မရဘူးလောဘနဲ့အာထုလို့မရဘူး အတင်းကြီးကြိုးစားပြီးစာလို့လုပ်လို့မရဘူးလောက်တာနဲ့နဲ့ပြီးတော့လိုချင်တာများများဒီလိုလည်းမဖြစ်နိုင်ဘူးကိုယ်ပါရမီနဲ့ထိုက်တန်တယ်လို့ကိုယ်ဝီရိယနဲ့ထိုက်တန်ထိုက်တန်တယ်လို့ဝီရိယနဲ့တမာတိညီများအေးလေးညီများတဲ့အခါမှာရပါတယ်လိုချင်တာသိမ့်များနေလည်းမရနိုင်လိုချင်တာမရတဲ့အခါဘာဖြစ်စိတ်ဓာတ်တွေကြစိတ်ဓာတ်တွေကြပြီးအာထုတ်နေလည်းမရနိုင်ဘူးနိမာနမှာစနစ်တကျအာထုတ်ရမယ်ကြိုးစားအာထုတ်ရမယ် အဲဒီကိုပါရမီရှိတော့ကိုစွမ်းအားရှိတော့ရနိုင်မယ်လို့စဉ်းစားရင်စိတ်ကငြိမ်းနိုင်ပါတယ်အဲတော့ပတ္တိကိုစိတ်ငြိမ်းအေးမှတရားရတယ်ကိုစိတ်ကပူလောင်နေတရားမရဘူးဒီလိုလဲမှတ်ထားပါတော့နောက်တစ်ခုပါလဲဆိုညင်းဆဲပူပန်ဓာတ်သူကိုရှောင်ရမယ်ဒါလေးမိတ်ထားတယ်ညင်းဆဲပူပန်ဓာတ်တချို့ပုံကိုယ်တွေကပါလဲဆိုတော့စိတ်က လည်းကြံကိုယ်ကလည်းကြံပေါ့စိတ်ကြံတော့ကိုယ်ကြံတော့ပြောကြံပြောလောက်ချင်အောင်အဲ့ဒီပုံကိုယ်တွေကကိုယ်လည်းမငြိမ်ချောင်းစိတ်လည်းမငြိမ်ချောင်းအဲ့ဒီလို ကိုယ်ပူစိတ်ပူနေတဲ့ပုံကိုယ်မျိုးရှောင်ရတယ်လောက်ချင်လို့ပြောကြံပြောတဲ့ပုံကိုယ်မျိုးသူကလောက်ချင်လို့ပြောကြံပြောပြီဆိုတည်းကသူကအမှန်ကနေတယ်အမှားတွေကျများတယ်အမှားများတော့နောက်ဆုံးတော့ဒီရဲ့အကျိုးဆက်ကိုပြောတဲ့ဆရာကိုလောက်ရတဲ့ချောင်းကိုကိုယ် စိတ်တွေပူပန်ရတယ်စိတ်တွေပူလောင်ဆင်းရဲရတယ်စိတ်ပူပြီဆိုတော့ကိုယ်လည်းပူလောင်ရတာပေါ့ဗျာအဲ့လိုပူပန်တဲ့တကူရှောင်ကျင်မှာငြိမ်ငြိမ်ချမ်းချမ်းနေတတ်တဲ့လူဒါမျိုးပေါင်းရကိုယ်လည်းငြိမ်ချမ်းနေရမယ်စိတ်လည်းငြိမ်ချမ်းနေရမယ်စိတ်ငြိမ်ချမ်းနေဆိုမကောင်းတာတွေတွေးနေရတာမျိုးငြိမ်ငြိမ်သက်သက်နေတာမျိုးဆိုလိုတာမဟုတ်ဘူးစိတ်ထဲမှာမကောင်းတဲ့ကိလေသာတွေတွေးမနေဘူးစိတ်ကလည်းငြိမ်နေတယ်တွေးမနေတော့ကိုယ်ကလည်းငြိမ်နေတယ် အဲ့လိုငြိမ်းချမ်းတဲ့ပုဂ္ဂိုလ်ပေါင်းမှကိုယ်ကလည်းငြိမ်းအေးအောင်နေတတ်တယ်ပူတဲ့ပုဂ္ဂိုလ်နဲ့ပေါင်းတော့ပူမှာပဲအေးတဲ့ပုဂ္ဂိုလ်နဲ့ပေါင်းမှကိုယ်ကအေးတယ်အဲ့ဒီကြောင့်မှပတ္တိဖြစ်တယ်ပတ္တိဖြစ်မှကိုယ်ကတရားရနိုင်တယ်ဒီလိုမှတ်ထားမယ်နော်ပြီးတဲ့အခါကျတော့ရချင်းစသည်နဲ့ပတ္တိဖြစ်ဖို့ဆင်းညွတ်ခြင်းတွားတွားလာလာရရနေနေထိုင်ထိုင်ပေါ့လေစိတ်က ဒီပတ္တိဖြစ်ကိုပဲစိတ်ကညွတ်ထားပါအဲ့ဒါဆိုရင်တော့ဒီပတ္တိဖြစ်ပြီးတော့စိတ်ကငြိမ်ချမ်းပြီးတော့စိတ်ကငြိမ်ချမ်းတော့ကိုယ်လည်းငြိမ်ချမ်းကိုယ်ငြိမ်ချမ်းတော့တရားအထုတ်ရတော့ကောင်းတာပေါ့နော်တရားအထုတ်တယ်ဆိုတော့ကဒီကိုယ်စိတ်တွေငြိမ်နေမှ အမှန်တရားသိပါတယ်ငြိမ်မှုကိုယ်ကိုယ်ကလည်းမငြိမ်စိတ်ကလည်းမငြိမ်တော့အမှန်တရားဆိုတဲ့တရားတွေမဖြစ်နိုင်ပါဘူးဒါကြောင့်မို့ကိုယ်စိတ်ငြိမ်အောင် ထကရာညွန်တာပေါ့ဗျာဒါထကရာညွန်တဲ့ဤပေါ့နော်အဲဒီလောက်ဆိုပတ္တိအကြောင်းတော်ကြောင်းဘုန်းကြီးတို့နောက်တမာရီတန်ဖိုးစဉ်အကြောင်းနည်းနည်းပြောမယ်နော်တမာရီတန်ဖိုးစဉ်တမာရီတန်ဖိုးစဉ်ကိုဖခင်ကဘာဟောလဲဆိုကိုယ်တန်တမှာဆင်ញင်ကြည့်ရမှာသုံးသပ်ကြည့်ရမှာငါတန်တမှာတမာရီဖြစ်မဖြစ်ပေါ့နော်ဘုဇင်နဲ့ပြောတော့တမာရီတန်မှာအဓိကတော့တမာရီပါပဲ ကိုယ့်အကိုပြန်ကြည့်လိုက်သိပါတယ်။တမာရီဖြစ်နေမဖြစ်နေဆင်ញံနှလုံးသွင်းနေ။တမာရီမဖြစ်ရင်ရှုမှတ်လို့မကောင်းဘူး။တမာရီဖြစ်မှရှုမှတ်လို့ကောင်း။ဘုရားဟောရင်ပြောမှာနော် ခုဒီပေါ်တင်တာတော့ထေရပြောတဲ့နည်းပဲ။ဘုရားကနံပါတ်1ကိုယ်တဏ္ဍာမှာတမာရီဖြစ်မဖြစ်ဆင်ញံနှလုံးသွင်းကြည့်ပါ။တမာရီဖြစ်ရင်ဖြစ်တယ်လို့ညာနဲ့တတိနဲ့ညာနဲ့ရှုပါ။တမာရီဖြစ်နေဒီမှတ်စီအောင်နဲ့ကပ်နေတာပေါ့ဗျာ။ကပ်နေတာရှုမှတ်နေကပ်နေတာပဲ ဟောတည်ငြိမ်နေဟောဒါတမာရီဖြစ်တာပဲမစိနာအောင်နဲ့ကအောင်ရှုမှတ်နိုင်ဒါတမာရီဖြစ်တာပဲဒီလိုမှတ်ထားတမာရီမဖြစ်ရင်လည်းမဖြစ်တာကိုညာနဲ့သိရဟောတတိညာလွတ်နေတမာရီမဖြစ်ဘူးပေါ့ဗျာဟောငါတတိတွေညာနေလွတ်နေတော့တတိတွေလွတ်နေတမာရီမဖြစ်ပါဒါသိရအဲတမာရီဖြစ်အောင်လုပ်ရမယ်မဖြစ်သေးတဲ့တမာရီတာမုန်စဉ်ဖြစ်အောင်မလုပ်အောင်ရောနိတော်မီတွေကတော့ ဆင်ញံနှလုံးဆင်ញံလို့ယောနိတော်မတိတကာရဆိုတခြားမဟုတ်ပြတတိနဲ့ညာနဲ့ပြောတာဒီရှုမှတ်နေတဲ့အယုံတတိနဲ့ညာနဲ့ကပ်အောင်လုပ်မယ်ယောနိတော်မတိကာရတတိညာနဲ့ရှုမှတ်နိုင်ရင်ဒါတမာတိဖြစ်မှာပဲတတိနဲ့ညာနဲ့ရှုမှရှုမှတ်မှုမရှိဘူးလွတ်နေမယ်ဆိုရင်တော့မဖြစ်ဘူးပေါ့အကြောင်းမို့တမာတိတန်ဖိုးစဉ်ဖြစ်ချင်းရဲ့အကြောင်းကဘာလဲဆိုမေယောနိတော်မတိတကာရ ဒီလိုမှတ်ထားမယ်ဒီယောနိတော်မနတိကာရကိုလည်းတတိနဲ့ညာနဲ့ရှုမှတ်ပေါ့ဘုန်းကြီးတို့ဒီကတလေကြရင်လို့တွေ့ပါလိမ့်မယ်ဒါဒီစာတိုင်းပြောနေအာယုကိုရှုမှတ်လိုက်တဲ့တတိလေးနဲ့ညာလေးနဲ့ဒီအာယုံလေးလည်းပေါ်ပြီးပြောပေါ်ပြီးပြောဒီရှုမှတ်တဲ့တတိညာနဲ့လည်းပေါ်ပြီးပြောပေါ်ပြီးပြောရှုမှတ်တဲ့တတိညာနဲ့အကြောင်းရှုမှတ်လို့ဒီရှုမှတ်နေတာအာယုံတွေပေါ်ပြီးပြောဖြစ်ပြီးပြတ်တည်တယ်ရှေ့ကတတိနဲ့ညာနဲ့ဟာရှုမှတ်တဲ့တတိနဲ့ညာနဲ့ဟာယောနိတော်မူတဲ့ခါရပဲနောက်တစ်မျိုးသုံးရင် ယောနိတော်မနိတကာတာရှုမှတ်တဲ့အတွက်ဒီဝင်လေထွက်လေတွေကပေါ်ပြီးပြောဖြစ်ဖြစ်ပြတ်တွေ့တာပဲအဲ့ဒါပဲအကြောင်းကိုလည်းရှုရမယ်အကျိုးကိုလည်းရှုရမယ်ညဆောဗျာအဲ့ဒါမိတ်တာအဲ့လိုရှုနိုင်ရမယ်နော်အဲ့တော့ဒီတမာရီတွေကတော့အောက်ကတမာရီတွေပေါ့တော့ဝိပဿနာဝိပဿနာခဏိကတမာရီလည်းပြည့်စည်နိုင်တာပဲနော် ဝိပဿနာခဏိကဝိပဿနာဉာဏ်နေမှာဖြစ်တဲ့တမာရီကပျက်စီးနိုင်ပါတယ်ဘယ်ရောက်မှဒီတမာရီကမပြတ်တယ်လဲလို့မေးရရင်တော့အနာဂံယန္တာရောက်တဲ့တမာဖြစ်တဲ့တမာရီမျိုးမှာပြတ်တာပါ။ကျန်တဲ့ပုဂ္ဂိုလ်များတမာရီကပြတ်နိုင်တာပေါ့နော်။အရင်တုန်းကတော့ဘုန်းကြီးတို့ဒီစာပေတွေကမှတ်တမ်းတင်ထားတာမရှိသေးဘူးဗျ။အရင်တုန်းက ဒီတန်ခါရဏသမိုင်းတွေပြန်ကြည့်တဲ့အခါကျတော့အိုးအရင်ရင်ရှင်မြတ်တွေကဒါနာ450လောက်ထိပေါ့နော်ပေခစ်အဲ့လောက်မှပေပေပေစာတွေဘာတွေပေါ်လာတယ်ဟိုအရင်ကတရားတော်တွေအလွတ်ဆောင်တာတမန်တွေတိတ်အကောင်စောက်တရားမပေါ်သေးဘူးဘုရားရှင်လက်ထက်ကပုဂ္ဂိုလ်တွေလည်းဘုရားတရားတွေအလွတ်ဆောင်ကြတာတမန်တွေတိတ်ကောင်းတယ်နောက်ပိုင်းရမှာတမန်တွေအာနေအာနေလာတယ်နော်ခေတ်ကာလချင်းကိုမတူဘူး ခုနကဟိုဝိပဿနာဉာဏ်နဲ့အရတမေအနာဂိုင်းမဲ့ညာအရတမေညာဒီလိုကိုကြွာချကြမဟုတ်တော့ဝိပဿနာတမာရီကပျက်စီးတယ်ဆိုဝိပဿနာဉာဏ်ခိုက်တာမှဖြစ်တဲ့တမာရီကပျက်စီးတယ်နာဂိုင်းမဲ့ဖို့အရတမဲ့ဖို့ရတဲ့အဲ့ဒီဉာဏ်နေနဲ့ရှင်းတဲ့တမာရီကမပြတ်ဘူးလို့ပြောတယ်နော်အဲ့ဒါတွေမဟုတ်မဟုတ်ဘူးနော်ဒီခက်နဲ့အရင်ခက်ကိုပါဘောမတူဘူးအရင်ခက်ကပုံကိုယ်တည်းတမာရီတိတ်အားကောင်းတဲ့ခါကျဒီဖရာတရားတွေကိုစောင့်ထားနိုင်တယ် ဒီတော့ပေစာတွေအခုကျတော့ဆောင်းတွေပေါ်လာတယ်ဘုန်းကြီးတို့ဆိုဆောင်းထားတာတွေကနည်းလာတယ်ဆောင်းတော့တော့ဆောင်းတာပေါ့လေမရတဲ့စာတွေကများနေတယ်အရင်တုန်းကလို့တမားတွေအားနည်းလာတယ်အတာနာကိုဘုန်းကြီးတို့နည်းနည်းသုံးသပ်ပြမယ်နော်။ဒါနာကသီလသမာဓိဒါနာသမာဓိဒါနာပညာဒါနာလို့ခေါ်တယ်။သီလတွေကျင့်သုံးတယ်သီလသမာဓိပေါ့ဗျာ။ ီလသာသနာပေါ့စိတ်တွေတည်ငြိမ်အောင်ကျင့်သုံးနေတမာရီသာနာအဲအသိဉာဏ်တွေဖြစ်အောင်ကျင့်သုံးနေနော်ပညာသာနာပေါ့အဲ့ဒီမှာတမာရီတန်ဖိုးစင်ကဘယ်မှာပါလဲဆိုတမာရီသာနာထဲမှာသွားပါလေသာနာ၃ရာရှိတယ်သီလသာနာတမာရီသာနာပညာသာနာတမာရီသာနာဘိုင်းမှာဒီတမာရီတန်ဖိုးစင်ကပါနေတယ်နော်တမာရီက ကုသိုလ်တမာရီရှိတယ်အကုသိုလ်တမာရီရှိတယ်ဖြာကရတမာရီရှိတယ်ကုသိုလ်ရာမှာတည်ကြည်တဲ့တမာရီအကုသိုလ်ရာမှာတည်ကြည်တဲ့အဖြာဝိဘက်ကရိယာတည်ကြည်တမာရီပေါ့နော်ဒီဒီနေရာမှာတော့ဘုန်းကြီးတို့တရားအထုတ်တာနဲ့ပတ်သက်တဲ့အတွေ့ကုသိုလ်တမာရီဘာဝနာနဲ့ပတ်သက်တဲ့ကုသိုလ်တမာရီလို့ခေါ်တယ်ဒီတမာရီဟာတခါတရံမှာဘုရားကဧကကရာလို့တောင်းတယ်တချို့နေရာတွေမှာ ဧကဂရာဆိုတာပိုရှင်းတယ်ပေါ့နော်တမာရီဆိုတာတချို့ပုံကုန်တယ်နည်းနည်းအမှတ်ရခက်မယ်နားလေရခက်တယ်စကလုံးတော့ကြားဘူးတယ်ပေါ့ဗျာဒါပြင်နားလေကိုခက်တယ်ဧကဂရာဆိုရင်တော့ပိုနားလေဧကကတိအကအာယုအာယုတကူတဲ့ကတ်နေတဲ့သဘောကဒါဧကဂရာတမာရီပဲအာယုတကူတဲ့မှာတဏှာတိုင်းတဏှာလောကမှာနှစ်နာရီတိုင်းနှစ်နာရီအဲတမာရီဆိုတဲ့စကလုံးနဲ့ဧကဂရာဆိုတဲ့စကလုံးကိုဟိုအတိပ္ပယ်ဖွင့်လိုက်ပို့ပြီးတော့နားလေတယ် နော်အဲ့တော့လောဘကြီးစရာမလိုဘူးကိုကတမာရီရဖို့ရည်ကြီးတာအာယုန်တစ်ခုထဲမှာကတ်နေဖို့ရည်ကြီးတယ်စပိုင်းမှာတော့အာယုန်တစ်ခုထဲကတ်နေအောင်ကြိုးစားတယ်ဓမ္မတမာရီရတမာရီရမှာကိုလိုချင်တဲ့ဘန်းနဲ့ရောက်တာဒါလေးမှတ်ထားဒီတမာရီကလည်းခုနပြောသလိုမှတ်ထားမယ်နော်ဝိပဿနာဉာဏ်ဤအခိုက်အတန့်မှာဖြစ်တဲ့ဝိပဿနာခဏိကတမာရီတော့ပြည့်စည်နိုင်တယ်ဇန်တမာရီဆိုတာလည်းဇန်ရတဲ့ခိုက်တန့်တော့ပဲခိုင်မြဲပါတယ် ဇန်နေရရလွယ်လျှောလွယ်တာဟုတ်အဲတော့တမာရီနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ခဏခဏပြောနေကြတယ်ခဏိကတမာရီဥပ္ပစာရတမာရီအပ္ပနာတမာရီတမာရီ၃မျိုးရှိတာပေါ့နော်ခဏိကတမာရီတို့တနည်းအားဓမ္မတရားမေးသလိုပဲခဏိကတမာရီဆိုတာအထိပ္ပယ်ကဘာလဲဆိုတော့မြင်ကာမြကြားကာမြဒါလည်းခဏိကတမာရီလို့ခေါ်ပါတယ် ဒီခဏိကသမာဓိမျိုးကတော့ခွန်ကြီးတို့အသိဉာဏ်ဖြစ်ဖို့ကတော်တော်ခက်ပါနောက်ခဏိကသမာဓိမှာပို့ပြီးတော့အသိဉာဏ်ဖြစ်တယ်နော်ဘယ်လိုခဏိကသမာဓိလဲဆိုတော့အဲ့ဒီနောက်တစ်ခုဖွင့်နေတာပိုကောင်းတယ်အဲ့ဒီဖွင့်တာလေးဘုန်းကြီးစောင်းယူပြောတယ်အဲ့ဒါတော့ဘုန်းကြီးတို့ဘယ်မှာပါလဲဆိုဝိသုဒ္ဓိမေမဟာဒီကမှာပါတဲ့စကလုံးတွေပေါ့ဗျာဒါတွေကခဏခဏကြားနေရမယ်မှတ်ထားမယ်အရေးကြီးတဲ့ဘိုင်းတွေ ခဏိကသမารိမြင်ကမြကြားကမြလည်းဘုန်းကြီးတို့ခဏိကသမารိလို့သုံးပါတယ်အဲဒီတော့ခဏိကသမารိကတော့အသိဉာဏ်ဖြစ်ဖို့အမြဲတမ်းခက်ပါဘလို့ခဏိကသမารိမှအသိဉာဏ်အဲ့ရနဲ့တစင်ထပ်ဖွင့်ပါတယ်သောပိဟိအာရမဏိနိရန္တရဧကာကာရီနေဝဧကာကာရီနာပုတ္တမနော အာယုံတစ်ခုတည်းအာယုံတစ်ခုတည်းမှာဒီအာယုံမှာမပြတ်တစ်ခုသောချင်းအပြင်ဖြစ်နေတယ် ဝင်လေထွက်တယ်ဝင်လေထွက်ရောက်ထွက်တဲ့အာယုတခုပဲမှပဲဖြစ်နေရမယ်ကတ်နေရမယ်တဏှာတိုင်းတဏှာလုံးနှစ်နာရီတိုင်းနှစ်နာရီဝါယောတဆိုဝါယောတမှာကတ်နေရမယ်အဲ့ဒီလိုကတ်မှအသိဉာဏ်ဖြစ်ပါတယ်အဲ့ဒါကိုခဏိကသမားလေးလို့ဖွင့်ဆက်ဖွင့်သေးတယ်အဲ့လိုကတ်ဖို့ဆိုတာတာမန်နဲ့မကတ်ပါဘူးပฏิပက္ခေနာနာဝိဘုတော်ဇံပိုင်းဆိုနိဝေနပေါ့ဗျာဘုန်းကြီးတို့ဝိပဿနာပိုင်းကြောင့်ကိလေသာဒီဒီကိလေသာတွေကင်းနေမှကတ်တယ်ကိလေသာမကင်းမကတ်ဘူး ဒေါသတွေဖြစ်မဲ့ထွက်သွားမယ်မာနတွေဖြစ်မဲ့ထွက်သွားမယ်လောဘတွေဖြစ်မဲ့ထွက်သွားမယ်စိတ်တွေထွက်နေမှာနော်စိတ်တွေမငြိမ်နဲ့ထွက်နေမှာပဲအဲ့ဒီလိုကိလေသာတွေမလွှမ်းမိုးနိုင်မှဒီမှာတခုတော့ချင်းအပြင်ဒီမှာကိလေသာတွေကဖုံးနေမယ်ဝင်းနေမယ်ဆိုရင်ဒီပေါ်မှာကပ်နေအဲ့တော့နိဝရဏတွေကင်းနေရမယ်သုံးဖို့ကိလေသာတွေခိုက်တံကင်းနေရမယ်ဘယ်လောက်ဒီကင်းရမလဲအပိတောဝိယ ဇံရောက်နေတယ်လို့ကိုဖြစ်ရဇံရနေဆို အာယုတကူတွေကစူးစိုက်ကြနေတဲ့သဘောမျိုးဇံရတယ်လို့ခေါ်တယ်အဲ့ဒီလောက်ဒီကတ်နေရမှာအာယုတကူတွေကစူးစိုက်ကြပြီးစိတ်တံနေဆလံထပေတီစိတ်ကအဲ့ဒီမှာမတုံမလို့ခိုင်မြဲပြီးတီးနေရမယ်အဲ့ဒါခဏိကသမารီလို့ခေါ်ပါတယ်အဲကြောင့်မို့တရားထုတ်တဲ့ခါကျရင်ဝိပဿနာဓာတ်ရိုက်သွားတဲ့ပုဂ္ဂိုလ်ကခဏိကသမารီရောက်အထုတ်ပါနော် ဟိုးဇံမိုင်းသွားတဲ့ပုံကတော့ဇံသမารိရအောင်အထုတ်စေခြင်းနဲ့ဇံသမารိရတော့ဥပ္ပစာရသမารိအပ္ပနာသမารိနော်6နိုင်နဲ့၄မိနစ်တော့ရှိနေဒါလေးနည်းနည်းပြီးအောင်ပြောလိုက်ဥပ္ပစာရသမารိအပ္ပနာသမารိဥပ္ပစာရသမารိဆိုဇံမရခင်ဇံသမารိမဖြစ်သေးခင်မှာဖြစ်တဲ့သမารိဇံရဲ့အနိနာမှာကပ်နေတဲ့သမารိကိုဥပ္ပစာရသမารိလို့ခေါ်ပါတယ်။ ဒီဥပ္ပစာရသမารိခိုက်တာမှလည်းခုနလိုနိဝေနတွေကင်းနေတယ်လောဘဒေါသပြီးတော့ဖြာပါဒလောဘဒေါသအတူတူပဲကာမိသန္တာနိဝေနကိုလောဘဖြာပါဒနိဝေနကိုဒေါသဌိနာမိတာတွေလည်းကင်းနေရမယ်ဥဒိစ္စကုက္ကုစဒီနိဝေနတွေလည်းကင်းနေရမယ်ဝိဇိကိစ္စဒီနိဝေနတွေကင်းနေရမယ်ဥပ္ပစာရသမารိခိုက်တာမှနိဝေနကင်းနေတော့ဗာပြည့်တယ်နမိတ်တွေပေါ်လာတော့ဗောနမိတ်က၃မျိုးရှိတယ်ဗော ဒီကိုရောင်နမိတ်အမိုက်တိုက်ကြီးလို့လည်းပေါ်တတ်တယ်တခါကျဖြူရောင်လို့ပေါ်တတ်ခါတလေကျကြည်လင်တောက်ပါတဲ့ရောင်ပေါ်တတ်တယ်ခုနနိဝရဏတွေကင်းနေမယ်ကိလေသာတွေကင်းနေမယ်ဆိုရင်နမိတ်ပေါ်ပါတယ်ဒါပေမဲ့လို့ဒီဥပ္ပစာရတမာရိခိုက်တမှာကြနမိတ်ပဲပေါ်တာဒီနမိတ်ကမခိုင်မြဲဘူးနမိတ်ပေါ်လာလဲတခါတလေအိပ်ပျော်သွားသလိုဖြစ်လိုက်ဘဝင်ကျသွားတယ်လို့သုံးတာလေစာပေမှာနော်ဗမာလိုတိုက်ရိုက်ပြန်ညို့အိပ်ပျော်သွားသလိုဖြစ်လိုက်ဒီနမိတ်ကိုပြန်ပြ ကလိုက်ဒီလိုဖြစ်တတ်တယ်ပြီးတော့ဒီဥပ္ပဇာတသမารိခိုက်တညာဇိုင်းငါတွေကိုဆင်ញံနိုင်စွာမရှိဘူးဆင်ញံလို့သူမမြင်သေးဘူးမမြင်သေးရင်ဒါဥပ္ပကဥပ္ပဇာတသမารိပဲနော်ဇိုင်းငါဆိုဝိတ္တဝိဇာတပိတိဒုက္ခဧကကရာဝိတ္တဆိုတာဒီပြိပါဏမိအာယုန်လေးပေါ်မှာရောက်တော့ချိန်ပေးတာတင်ပေးတာရွယ်ပေးတာဝိတ္တဝိဇာတာဆိုတာဒီပြိပါဏမိအာယုန်လေးကိုဆင်ញင်နေတာတုံ့တန်တာဉာဏ်သဘောပဲ ပီတိဆိုတာဒီပရိပါကနမိအာယုလို့နှစ်သက်နေတာသဘောကျနေတာပီတိဒုက္ခဆိုတာဒီပရိပါနမိရဲ့အာယုရဲ့အရာသာခံစားနေတဲ့သဘောလေးပဲတမာရီဆိုတာဒီပရိပါကနမိအာယုတကူတည်းမှာကတ်တီးနေတဲ့သဘောလေးပဲအဲ့ဒီဆိုင်ကငါလုံးလေဒီနှလုံးသားမှာကြည်လိုက်ဖက်ခလနမိနဲ့နမိဓာမီနဲ့ထိုးရနမိနဲ့နှလုံးသားစိုက်ကြည့်ဒီဆိုင်ကငါလုံးတွေ့တယ်သဘောကိုတွေ့တယ် ကြည့်လို့မမြင်သိရင်တော့ဒါဥပ္ပစာရသမารိပဲဒီလိုဆင်ញင်ကြည့်လိုက်လို့ဒီငါလို့ဖတ်ခလဲမြင်လိုက်လို့ဒါပရမဇန်ရတာပြီးတော့မှဒီလေးနမိတ်ကိုပြန်ကတ်တာဒါကတော့ဇံပိုင်းသွားတဲ့ပုံကိုယ်တွေအတွက်ပေါ့နော်ဒီတော့မှတ်ထားဖို့ရဥပ္ပစာရသမารိဆိုတာကဇံတမာပမဖြစ်ခင်ဇံမရခင် ဖြစ်တဲ့တမာရီဒီဥစ္စာဥပ္ပစာရတမာရီခိုက်တာမှာနိဝရဏတွေကင်းနေတဲ့အတွက်နမိတ်ပေါ်လာပါပြီဒါပေမဲ့ဗာလဲ ဇာရင်္ဂါတွေကိုဆင်ញင်နိုင်စွာမရှိသေးဘူးဒီလိုမှတ်ထားပရိပါကနမိတ်ကြတော့ဆင်ញင်နိုင်စွာမရှိသေးဘူးနောက်ဒီဥပ္ပစာရသမารိခိုက်တာမှာအိပ်ပျော်သလိုဖြစ်လိုက်ပရိပါနမိတ်အာယုံကလာအိပ်ပျော်သလိုဖြစ်လိုက်ဒါမျိုးလည်းဖြစ်တတ်တယ်။နော်ပရိပါကဒီနမိတ်ဥပ္ပစာရသမารိခိုက်တာမှာပေါ့နော်။အပ္ပရာသမารိရောက်သွားပြီဆိုရင်ခုနကနိဝရဏတွေကင်းသွားရင်နမိတ်ကပေါ်လာဒီနမိတ်ကခိုင်မြဲတယ်ခုနလို ကြာလိုက်ပြုတ်ကြလိုက်ပြန်ရတယ်မဟုတ်ဒီအမြဲတမ်းဒီနမိတ်ကခိုင်မြဲလာခိုင်မြဲတဲ့ဒီဇိုင်းကားကိုဆင်ញင်နိုင်သွားခြင်းဆင်ញင်လို့ရဇိုင်းကားကိုဆင်ញင်လို့ရပြီဆိုမှဒါဟာအပ္ပနာသမารီလို့ခေါ်ပါတယ်အဲ့လိုကိုယ်ကိုယ်ပြပြမှတ်တာပါသူကအိပ်ပျော်တာမရှိပါဘူးအမြဲတမ်းဒီပြိပါနိမိတ်အာယုံမှာအာယုံပြုတ်နိုင်တယ်ဒီနေ့ဒီလောက်နဲ့မှတ်ထားနော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာဖုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။